ကျေးဇူးတော်ရှင်အကမဟာပန္နိတာမောဂုတ်ဆရာတော်ဘုရားကြီးမရပူရမြို့တွင် စနေရက်၈လ58ခုနှစ်၌ဟောကြားဆုံးမတော်မူသော အနာဂတ်ဘေးနှင့်ပြိဿသမုပ္ပအနုလောမနည်းဖြင့်ရှင်းပြပုံတရားတော်ဓမ္မတွေခန္ဓာကိုယ်ကြီးဟာနေတိုင်းပြောပြီးဒီကာလနေတော့ဟိုဘေးကခန္ဓာကိုယ်ရဲ့ရှိတယ်လို့ပြောတယ် ။အိုဘေးရှိတယ်ဆိုတာလည်းသိပြီဟုတ်လား။အိုဘေးကဘယ်သူပါလဲမတော်လို့မေးရင်မနဲ့ဖြေကြပါ။တေဇောလို့ဖြေရလိမ့်မယ်။အိုဘေးကဘယ်သူပါလဲ။တေဇောလောင်လို့အိုကစမ်းကြည့်ပါခန္ဓာကိုယ်ထဲမှာနှွေးသလားပူသလားဆိုတာစမ်းကြည့်အခုမရှိဘူးလား။ရှိပါဘူး။အဲ့ဒါအိုအောင်လုပ်နေတဲ့တေဇောလို့မှတ် အဲ့ဒါဒီခန္ဓာကိုယ်ရေးထဲမှာတည်တည်သောရှိနေပါတယ်ဆိုတဲ့ကမအိုပါစေနဲ့လို့ဆူတောင်းလို့မပြည့်ပါဘူးပြည့်ပါမလားပြည့်ပါဒါကြိုးတော့ပြည့်ပါမလားပြည့်ပါပြည့်ပါဘူးလားဘူးတော့မပြည့်ပါဘူးဘာဖြစ်လို့မပြည့်တာပါလဲတေဇောကခန္ဓာကိုယ်လိုလုံးအပြအနာမရှိဘူးလားရှိနေတော့သူကအကုန်လောင်ပြီးတကယ်လာနေတော့တနေ့ချာသားရေခန်းချောက်အရေတွေတွန်းလိုက်ဆံမင်းတွေဖြူ အဲ့ဒါဒီအိုအောင်လုပ်နေတဲ့တေဇောပဲဆိုသဖြင့်ဒကာဓမ္မတွေဒီအိုမှုကိုမအိုပါစေနဲ့လို့တောင်းတညာတော်ရရပါမယ်တေဇောမရှိရင်လည်းရပါမယ်သဘောကျတေဇောမရှိရင်တော့တေဇောရှိနေရင်တော့မရနိုင်ဘူးဆိုတော့နိဗ္ဗာန်မှာဒီပထဝီဘောတေဇောဆိုတာတွေမရှိဘူးမှန်ပါပါ ဒါကြောင့်နိဗ္ဗာန်မှာတကယ်ကျော်ရဘူးလားဘုရောတကယ်တိုက်တော့အိုဘေးရှိပါမရှိပါဘူးဘာမရှိလို့အိုဘေးမရှိတာအဲ့တော့ရှင်းကလို့မှတ်မလဲပါနဲ့သွားကျိုးဆံဖြူငယ်မှုတွေပေါ်တာအိုတာပဲလို့အိုတာကအကျိုးအိုတာကိုသာသိတယ်တကယ်ကျော်တို့ကအကြောင်းဘုရုကြောင့်ဆိုတာမသိတော့မကြောက်ပေဘူးအခုတော့ဘုရုကြောင့်အိုပါလိမ့်မလဲလို့မေးရင်မနဲ့ဖြေကြဘူး အဲဒါကြောင့်ဖြေရဏတေဇောဆိုတဲ့တေဇောဓာ၄ပါးတဲ့ပါနေတယ်နော်ဒီတေဇောတွေကလည်းရှင်ဒကာဓမ္မတွေအိုအောင်လုပ်ပြီးဒီကလာနေတော့ဒကာဓမ္မတွေဒီကလည်းဆိုလို့ရှိရင်ဖြင့်အေဇောကအိုအောင်လုပ်ပြီးဒီကလာတေဇောကဂိုင်းအခုတော့ဖြင့်ရက်အောင်နဲ့လုပ်မယ်နောက်ကြတော့ကျွေအောင်လုပ်မယ်ဆိုပြန်တော့လေကျွေအောင်လုပ်မယ်ဆိုတာသေအောင်လုပ်မယ်လို့ပြောတာပဲမှန်ပါပါ သေအောင်လုပ်မယ်လို့ပြောတော့ဒကာရမတွေတေဇောပတ်လို့ပဲမသေးရဘူးလားသေရပါဘူးလူတွေစမ်းကြည့်တဲ့အခါအေးသွားပြီမရတော့ဘူးဆိုတာတေဆုံးကတပ်လိုက်တာဒါကြောင့်ငရဓမ္မတွေခန္ဓာကိုယ်ထဲမှာအိုဘေးတေဘေးရှိပါရဲ့လားလို့မေးရင်ဘယ်နဲ့ဖြေကြရှိပါပါအိုဘေးကလည်းတေဆုံးပဲသေဘေးဟာရှင်းကြရှင်းပါပါ အဲ့ဒီတော့ဒကာရမတွေအခုချိန်မှာတော့ဒီဇောကဘာလုပ်နေသလုံးလို့မေးဖို့မလိုဘူးလားလိုပါဘူးအိုအောင်လုပ်နေတယ်နောက်အချိန်ကြတော့ဘာလုပ်မှာတုံးလို့မေးရမနဲ့ဖြစ်မရဘူးခွဲလို့ကိုရမရဘူးဩဒါဖြင့်ဒကာရမတွေခန္ဓာကိုယ်တန်းသင်မင်းပါတယ်မှန်ပါပါရှင်းကြလားရှင်းပါဘူးဒကာကျခန္ဓာကိုယ်ရဲ့ဘာပါပါလိမ့်သိပါပါအားလုံးဒကာရမတွေခန္ဓာကိုယ်ရဲ့မှာသိပါပါ ဩဒါပြန်ခင်ဗျားတို့လူဘဝနတ်ဘဝဗြဟ္မဘဝမြတ်ရကျင်တဲ့ပုဂ္ဂိုလ်ဒီသေမင်းနဲ့အတူတူနေရပါလို့ဤမရောက်ဘူးလားရောက်ပါဘူးအတိပ္ပယ်တွေရောက်ပါတယ်ဓမ္မတို့သေမင်းနဲ့အတူတူနေရပါလို့ဤရောက်ရဘဝသေမင်းတိုက်ရသေးရပါလို့ဤမှန်ပါပါသဘောကျအဲ့ဒါကြောင့်ဘယ်ဘဝမှဆုမတောင်းပါနဲ့ ဓာလေးပါးရိလွတ်ရကျွတ်ရကိုသာရောက်ရပါလို့ဤလို့ပြန်လိုက်စမ်းပါလို့ပြောရရှင်းမလားရှင်းပါကောင်းပြီဒါဖြင့်လွတ်ချင်ရောက်ချင်ကြလို့သင်္ကန်းလွတ်ရရောက်ချင်ကြလို့ရှိရင်ဖြင့်တရားဓမ္မတို့သည်တဲ့ဝိပဿနာအလုပ်ကိုလုပ်ပါလို့တိုက်တွန်းရမှန်ပါပါသင်္ကန်းလွတ်ရရောက်ချင်ပါလို့ကဝိပဿနာလုပ်လုပ်ရမယ်ဆိုတာသဘောကျပါ အခုမလုပ်တဲ့ပုဂ္ဂိုလ်ဟာတဲ့ဘုရားသခင်ကိုရမကြီးရဲ့အင်္ဂုတ္တပါဠိတော်မှာဟောပါတယ်ဖြည်းဖြည်းမှလုံမလေးဆိုပြီးကြတာအချိန်ဆွဲတယ်လို့အချိန်ဆွဲပြီးနေတဲ့ပုဂ္ဂိုလ်များဟာအိုဘေးဆောင်နေတာမှန်ပါပါအခုမလုပ်ဖဲနဲ့အချိန်ဆွဲနေတဲ့ပုဂ္ဂိုလ်များဘယ်လိုဆုံးဖြတ်ချက်ချကြအိုဘေးဆောင် စောင့်ကောင်းသလားမစောင့်ကောင်းဘူးတိုင်းဖြည်းဖြည်းမှလုံးမယ်ဆိုတဲ့တရားဓမ္မတွေကြတော့ဘယ်ရိပ်ပဲရောက်အိုဘေးစောင့်ကောင်းပြီအိုဘေးကလည်းခင်ဗျားတို့သူ့ဆောင်နေတော့သူကတော့ဖြင့်ရောက်မှာပဲသူ့ချိန်ကတော့မရောက်ပြီဘူးလားအခုလည်းရောက်သေးပဲနောင်တိတဲ့အိုရစီရောက်အောင်မယ်ဆိုတာလည်းမသေးကြဘူးလားဒါဖြင့် နောက်အချိန်မှလောက်ပါတော့မယ်ဆိုတဲ့ပုဂ္ဂိုလ်လည်းဘာဆောင်တာလဲနောက်ပြန်တစ်ပတ်မှလောက်ပါတော့မယ်ဆိုတာရောဒါကြောင့်တင့်နံဘက်ကသူတော်ကောင်းလို့လောက်တော့မလောက်ဖြစ်သေးတဲ့ပုဂ္ဂိုလ်များဟာတဲ့အနာဂတ်ဘေးဆောင်တာတပည့်ကြတင့်နံဘက်ကဥဘေးကိုရအခုမလောက်တဲ့ပုဂ္ဂိုလ်ဘာဆောင်ပါလိမ့် အနာဂတ်မှာဘယ်နံပါတ်စောင့်တာပါလိမ့်တင်းနံပါတ်အနာဂတ်ဘေးစောင့်ရှင်းကြလားဘာစောင့်နေတာပါလိမ့်နောက်ကြလာတဲ့ခါကြလို့ရှိရင်ဖြင့်တရားဓမ္မတို့အိုဘေးရင်ကြက်လာပြီဆိုမှဖြင့်နာဘေးဟာလဲတွေ့ရတော့မှာပဲအနာကရောက်တဲ့ဘေးဟာလေဒါကြွယ်တော့မတွေ့ရဘူး အင်းဒါပြန်အခုမလုပ်တဲ့ပုဂ္ဂိုလ်များလဲနှစ်နံပါတ်နာဘေးစောင့်နေကြတာကိုသူတော်ကောင်းတို့အခုမလုပ်တဲ့ပုဂ္ဂိုလ်ဘာစောင့်နေပါလိမ့်နှစ်နံပါတ်ဖြစ်တဲ့နာဘေးစောင့်နေတယ်ဆိုတဲ့အိဗယ်ပဲမရောက်ဘူးလားကောင်းပြီဒါဖြင့်တင့်နံပါတ်မလုတ်သေးတဲ့ပုဂ္ဂိုလ်ကအိုဘေးစောင့်တဲ့ပုဂ္ဂိုလ်မှန်ပါပါမလုတ်သေးတဲ့ပုဂ္ဂိုလ်ဒီကလည်းဆိုလို့ရှိရင်နာဘေးကသူစောင့်နေတာပဲမှန်ပါပါ ဒါဖြင့်သူဟာနိဗ္ဗာန်မျောနေတာလားဥပိ္ပနာပဲမျောနေတာဥပိ္ပနာပဲမျောနေတာဒါဖြင့်မျောကောင်းတဲ့အလုပ်လားမမျောကောင်းတဲ့အလုပ်လားမမျောကောင်းတဲ့အလုပ်ဒါဖြင့်ခမရတို့ဗဇက်ကတာမမျောတာ မလုတ်သေးရင်ဖြင့်ဥပိ္ပနဲ့နာပဲမျောတာမလုတ်တဲ့ပုဂ္ဂိုလ်မလုတ်တဲ့ပုဂ္ဂိုလ်မှန်ပါပါဝိပဿနာလုပ်ကိုခရီးပေါ်ရအောင်မလုပ်တဲ့ပုဂ္ဂိုလ်ဒီတဏ္ဏဗဘာဆောင်လဲ နဲ့နံပါတ်ပါစောင့်နေတယ်တရားဓမ္မတွေဆိုရပါလားမလုပ်သေးတဲ့ပုဂ္ဂိုလ်တွေတဲ့တရားကျော်လို့ဥလာဘူးတို့တရားတိုက်တို့တဲဆိုပါလားဒီဥစ္စာတွေတရားဓမ္မတွေစောင့်နေတဲ့ပုဂ္ဂိုလ်ဟာလုတ်ပြအောင်လို့စောင့်တာလားမလုတ်ပြအောင်လို့စောင့်တာဟာတရားကျော်ရုပ်ဆိုးပြီလေအာရုံတရားဓမ္မတွေရုပ်ဆိုးတာပေါ်ကြ အဲအိုဝေးကြတော့အိုဝေးဆိုအခုမလုပ်သေးတဲ့ပုဂ္ဂိုလ်ဥပဒနာလုံးအခုမလုပ်သေးတဲ့ပုဂ္ဂိုလ်ဘာဆောင်ကြလဲနောက်ဘာဆောင်မြတ်တယ်လက်ခက်ပါလားတခါသိမှန်ပါပါကြကြတော့ကမရင်းမိပါဘူးဖြည်းဖြည်းမှလုံးမယ်တချို့ပုဂ္ဂိုလ်တွေမရှိဘူးလားရှိပါပါအင်းသူဒီလုတ်ပြအောင်စောင့်တာလားမလုတ်ပြအောင်စောင့်တာလားမလုတ်ပြအောင်စောင့်ပြီးဒီကလာနေတဲ့ပုဂ္ဂိုလ်ဟာ မလုတ်တော့ဘူးဆိုတာနဲ့ကောမထူးကြပါဘူး။ကိုဘဲနာဘဲနဲ့ပဲကျုပ်ဖြင့်ရင်ဆိုင်တိုးပါတော့မယ်ဆိုတာနဲ့ကောထူးပါပါဘူး။အမလေးသူရမိုင်များရှိသေးလားရှိပါဘူး။ကြကြသတိထားပါကြကြသတိထားပြီးတော့နားထောင်ပါခမည်းတော်ဖြစ်ထွေကခင်ဗျားတို့ပါဇက်ကအချိန်ကလေးပြောင်းလိုက်၊နာရီကလေးပြောင်းလိုက်၊ရက်ကလေးပြောင်းလိုက်၊ဝါတော်ဝါပပြောင်းလိုက်နဲ့ဒကာရမတွေက ဇတ်နှုတ်ချိုသလောက်ခမည်းတော်တွေကတော့ရှင်အိုဘဲနဲ့နာဘဲစောင့်တာသိကြတယ်မသိကြဘူးလားဒါနဲ့ကိုပြောရင်ပြောရင်ပဲဒီပြောဒီကားလို့ဆိုလို့ရှိရင်ဖြင့်ရုပ်တော်ဖြင့်လုံးမယ်လို့တော့ရည်ရွယ်ချက်ထားပါရဲ့အိုဘဲနာဘဲသေဘဲလွတ်ရာကိုကျုပ်လောက်အောင်လုံးမယ်လို့ဖြင့်ဆရာဘုန်းကြီးကလည်းဟောလို့ဥပိ္ပနာပဲသေပဲဥပဒနာလို့ လုံးလို့မဲရတဲ့ပုဂ္ဂိုလ်မှာလွတ်ပါတယ်ဆိုတာကျုပ်ဝန်နဲ့နဲ့ထားပါပြီကျုပ်လည်းလုံးမလို့ရည်ရွယ်ချက်တော့ရှိပါရဲ့ဆိုတဲ့ပုဂ္ဂိုလ်ကလုတ်ပလားမလုတ်သေးဘူးလားမလုတ်သေးပါဘူးမလုတ်သေးပါဆောင်ဥပင်းနာပဲစောင့်တယ်ဆိုတာမသေးကြဘူးလားအင်းဒီပုဂ္ဂိုလ်တက်ခင်ဗျားတို့ကတာရုခေါ်ရမှာလားမလုတ်တော့ဘူးပြောတာလားအဲ့ဒါကကျတော့နားမယောင်လိုက်ပါနဲ့ အင်းသူ့တန်လေးတော့ဖြင့်အပန်းတော့မဆိုးဘူးဖြစ်ရလို့များတဲပေးကြတာမချင်းမွန်းလိုက်ပါနဲ့မှန်ပါပါသူစောင့်နေတာကဘာပါလဲဘုရားသခင်ကဲတကယ်သိလို့ပေါ်ပါလားပေါ်ပါပါဗျာဒါရင်ငုတ်တို့ပါဠိတော်မှာကိုရမကြီးကိုယ်တိုင်အနာဂတ်ဘေးဆောင်တာกว่าတယ်မင်းတို့ကလုံးမယ်ပြောတာများသွားယုံမနေနဲ့ဘေးဆောင်တာ လုံးမယ်လို့ပြောတာမဟုတ်ဘူးတဲ့ဟာတကယ်ကျသိနာပါလား အာလုံးကဓမ္မတွေသဘောပါကြ။နက်ဖြင်မှလုံးမယ်ဆိုတဲ့ပုဂ္ဂိုလ်ဘာဆောင်။တနည်းဓမ္မရေးတော့ဒီမှာတရားနာတယ်ဆိုပြီးကလညလေယောကဆွဲလို့ပျက်စီးတယ်ဆိုတဲ့ပုဂ္ဂိုလ်တယောက်အာလုံးကကြားလိုက်ပါလိမ့်မယ်။ကြားပါအဲ့ဒါဒီကားလို့ဆိုလို့ရှိရင်တရားဓမ္မတွေမြန်မြန်လှုပ်လိုက်လို့ရှိရင်ဖြင့်ဒါမဲရပြီးမှတည်သွားသိကောင်းတာပဲ။အဲ့တော့ခင်ဗျားတို့လည်းအခုမလှုပ်သေးလို့ရှိရင်ဖြင့် အင်းညရေနာဆောင်ပြီးဒီကရသေဘေးဆောင်တာလားလို့နာဘေးဆောင်တာလားလို့မေကွန်မမေးလိုက်ဘူးမေးတယ်ဒါကြောင့်ဒီကမာကြီးကတက်တေသာကအနာကိုအိုးကိုလဲပြီးပြလိုက်တဲ့ဖြင့်လဲတို့အချိန်ဆွဲတာဒီအိုဘေးနဲ့နာဘေးဆောင်တာပါလားပေါ်လာကြပေါ်လာပါဘူးဒါအချိန်ကဆွဲကြံလေလားဆွဲပါဘူး တဲ့နံပါတ်ကဟိုဝေးဆောင်တာလေနော်ငက်နံပါတ်ကနာဝေးဆောင်တာသုံးနံပါတ်ပြောပါဦးမယ်အနာကဘေးကငါးဘေးတောင်ရှိလို့ဒကာရမတွေသုံးနံပါတ်ကဒကာရမတွေမှာတဲ့ငတ်မော့ခေါင်းပါတဲ့ဘေး ဆိုတာတွေလည်းမကြုံဘူးလို့ဆိုနိုင်ပါမဆိုနိုင်ပါဘူးဒီကရမတော့အကုန်ရေလွှမ်းမဟုတ်သွားရင်လည်းရှိတာတွေပြောင်းမှာပဲငါမောက်ခမတဲ့ဆိုတာမကြုံရပဲဘူးအားလုံးမိလောင်သွားပြန်ရင်ရောအားလုံးပဲတွေဆိုတာတွေပိုးကျသွားပြန်ရောအဲ့ဒီဘဲတွေကလည်းဒီကရမတွေတဲ့လာလတန်တွေကမရှိပေဘူးလား ဒါပြန်ဒကာဓမ္မတွေအခုမလုပ်သေးတဲ့ပုဂ္ဂိုလ်လဲငမ်းမော့ခေါင်းပါတဲ့ဘေးဆောင်နေတာအခုမလုပ်သေးတဲ့ပုဂ္ဂိုလ်ဘာဆောင်နေပါလိမ့်ငမ်းမော့ခေါင်းပါတဲ့ဘေးဆောင်နေတယ်ဆိုတာသိကြပါလားရှင်းပါရှင်းပါနောက်ကြလာလို့ရှိရင်တဲ့ဘေးက၅ဘေးရှိတယ်၃ဘေးပြီးသွားပြီလဲနံပါတ်ကဒကာဓမ္မတွေတန်ဃာတွေများသင်ကွဲသွားမယ်ဆိုတော့လူတွေလည်းမကွဲပဲကွဲပါဘူး သဘောကျလားအဲ့တော့ဘုရားတရားဓမ္မတွေသံဃာသင်္ကတဲ့ဘေးကိုလည်းစောင့်နေတဲ့အဓိပ္ပာယ်မရောက်ပြီရောက်ပါဘူးသဘောကျလားကောင်းပြီဘေးဘယ်နှဘေးရှိသွားပြီလေးဘေးရှိသွားပြီဆိုတဲ့ဥစ္စာသဘောကျသွားပါလားကောင်းပြီတရားဓမ္မတို့တော်ရင်ကတော်သဘုံတွေကတရားဓမ္မတွေကိုအကုန်ရွာရောမြို့ရော မိရှုပြစ်တဲ့ဘေးဟာလည်း လာကြံလာမှာပဲသဘောကျတချို့နေရာတွေရောက်နေပြီမဟုတ်လားအဲ့ဒီဘေးတွေကိုစောင့်နေတာနဲ့မတူဘူးလားအခုသူတော်ကောင်းအလုပ်မလုပ်တဲ့ပုဂ္ဂိုလ်ဟာလေဝါဥပဒနာအလုပ်မဲဆိုင်ဖို့ဆိုင်မလုပ်တဲ့ပုဂ္ဂိုလ်ဟာကောသဘုံမေးစောင့်နေတာနဲ့ကော ဒါဖြင့်ဘုန်းကြီးတို့ဓမ္မတွေဘေးပင်ဘေးရှိတော့ဟိုဘေးနာဘေးတန်ခါတင်ကြွတဲ့ဘေးမရှိလေဘူးလားငါမောခေါင်းပါတဲ့ဘေးသဘုံလွှမ်းမိုးတဲ့ဘေးမရှိလေဘူးအဲ့ဒီတော့ဒီဘေးတွေက လာလတဘေးဖြစ်လေသောကြောင့်ဒကာရမတွေအခုလုတ်တဲ့ပုဂ္ဂိုလ်ကဘေးစောင့်တဲ့ပုဂ္ဂိုလ်မဟုတ်ဘူးတဲ့အခုမလုတ်တဲ့ပုဂ္ဂိုလ်ကဘေးငါဘေးစောင့်နေတဲ့ပုဂ္ဂိုလ်နဲ့တူတယ်လို့ခင်ဗျားကသေချာဟောလိုက်ဒါပြန်အနာဂတ်ဘေးဘယ်လိုရှိပါလိမ့်ရှင်းမလားရှင်းပါမရှုပ်တော့ရတယ်မြို့ဓာတွေမှာမြို့တွေမှာပဲကိုမျိုးကိုရွာမနေရကိုကိုအိမ်နဲ့မနေရဒကာကျွဲတို့ကြားလိုက်ရမှာပေါ့ အဲ့ဒါတွေကသဘုံပေးစောင့်နေတဲ့အိဗယ်ကောမရောက်ဘူးလားဒါကြောင့်ဘုန်းကြီးတို့ဓမ္မတွေအခုမလုပ်သေးတဲ့ပုဂ္ဂိုလ်ဘေးပင်ကဘေးစောင့်နေတာတော့ငါပဲစောင့်နေတာတကယ်ကျွလုတ်ဖြစ်ပါအောင်လုတ်ဖြစ်ပါဘူးရှင်းမလားရှင်းပါမလုတ်ဖြစ်တော့ဝိပဿနာဉာဏ်မပါဘူးမဉဏ်ကမရဘူးအဲ့တော့သေလိုက်ဒီတိုင်းဝိပဿနာဉာဏ်မဉဏ်မရဘဲနဲ့သေလိုက်တော့ဒါနသီလကလည်း ထိရိယရောက်မကယ်နိုင်တော့အပယ်လေးပါးရောက်လိုက်တယ်မှန်ပါပါနောက်ပြန်တက်ဖို့လွယ်သေးရဲ့ဩဒါပြန်ဘုန်းကြီးတို့ဒကာရမတွေဘေးဖြင့်မဆောင်ပါနဲ့ယနေ့လုတ်ပါရေးဆိုတာတိုက်တွန်းရတယ်မတိုက်တွန်းနိုင်ဘူးလားဘေးပဲဘေးပါလေအိုဘေးနာဘေးငမောခေါင်ပါတဲ့ဘေးသင်္ဃာသင်ကွယ်တဲ့ဘေးဟုတ်လားသဘုံရေ ဒါတွေကမရှိပဲကိုရှိပါဘူးဒါပဲခါမဆိုရှိတာပဲခိုင်းတာဖြင့်အခုမလုပ်တဲ့ပုဂ္ဂိုလ်ဘေးပင်တွေစောင့်တယ်ဘေးပင်တွေစောင့်ပါဗျာစောင့်ကောင်းတဲ့ဘေးလားမစောင့်ကောင်းတဲ့ဘေးလားစောင့်ကောင်းတဲ့ဘေးပါဒါဖြင့်မလုပ်တော့စောင့်နေရမရောက်ဘူးရောက်ပါဗျာဟာတကကြွယ်ဒါလူမိုက်ပေါ့ဗျာမှန်ပါအားလုံးဆိုရိုက်ကြပါလားဆိုရိုက်ပါဗျာသင်္သာသမ္မာဒဂရမတို့ဒီဘင်္ဂါဘေးစောင့်နေတဲ့ပုဂ္ဂိုလ်ဟာအင်း အဲအနေလဲဆိုးချင်လို့အသေးရောဆိုးချင်ဒါပြန်အနေဆိုးသေးဆိုးကြောက်တဲ့ပုဂ္ဂိုလ်မို့အခုမလုပ်တာပေါ့အနေရောသေးဆိုးကိုမကြောက်တဲ့ပုဂ္ဂိုလ်မို့အခုမလုပ်တာပဲလို့ကိုကိုကိုတခါတည်းအလုံးလုပ်တော့မယ်ဆိုတော့အချိန်လေးများရွှေ့မယ်ကြံရက်ကလေးများရွှေ့မယ်ကြံလကလေးများရွှေ့မယ်ကြံလို့ရှင်ဖြင့်မင်းတယ်မိုက်ပါလားမင်းအိုဘေးဆောင်နေတယ် အိုဘေးနဲ့တွေ့တော့မင်းလုံနိုင်သေးရလားလို့မေးလုံနိုင်သေးရလားနာဘေးနဲ့တွေ့တော့မင်းလုံနိုင်သေးရလားမေးစမ်းငတ်မော့ကောင်းပါတဲ့ဘေးနဲ့တွေ့ပြန်တော့တန်ခါတင်းကွာတဲ့ဘေးနဲ့တွေ့ပြန်တော့အဲသဘုံလေးထားလို့မြို့စီးသွားတဲ့အချိန်နဲ့ကျုံမြန်တော့ဒါဖြင့်ကိုယ့်ကိုယ်ကိုဆုံးမတဲ့ဘေးငါပဲလို့ဘုရားကခေါ်တော်မူတယ် ဘောကြဗလား။ကိုင်းဒါဖြင့်ဒကာရမတို့မစောင့်ပါနဲ့တော့ယခုအချိန်ကစပြီးလောက်ပါတော့ဆိုတာကိုသတိပေးရ။ကဲဒကာကျော်ပေးလိုက်မပေးလိုက်။အကယ်မလောက်တဲ့ပုဂ္ဂိုလ်ဘာစောင့်လာတဲ့။ရှင်းကြပါလား။မလောက်တဲ့ပုဂ္ဂိုလ်အခုစောင့်လို့တောင်တချို့ဒကာရမတွေဥပေးရောက်လို့ဟောတော့ဟောတာပဲသူနားမလဲဘူးနားကမကြားဘူး အိုဘဲသင့်နေလို့ဗျာဒီလိုပုဂ္ဂိုလ်ကြတော့ဒကာတိုက်တို့ဒကာကျော်တို့ဘယ်နှလုံးမလို့သူစောင့်နေဘေးနဲ့သူကြုံသွားပြီသူချိန်ကောင်းရွယ်ကောင်းတုန်းကမလုတ်ခဲ့ဘူးဗျအမှန်မနဲ့နာဘူးလားအဲ့ဒါစောင့်လို့တွေ့တာနော်ကဲဒါဖြင့်ဘုန်းကြီးတို့ဒကာဓမ္မတွေဒီဘေးငါဘေးကစောင့်ကောင်းတဲ့ဘေးလားမစောင့်ကောင်းတဲ့ဘေးလား မဆောင်အောင်လည်းပဲစောင့်နေတဲ့အတိပ္ပယ်ရအောင်ဖြင့်အချိန်လည်းမရှိပါနဲ့၊နာရီလည်းမရှိပါနဲ့။လာရောနှစ်ရောမရှိဘဲနဲ့မြန်မြန်ဖြစ်ပြဝိပဿနာအလုပ်ကိုလုပ်ပါလို့ဘုရားကတိုက်တွန်း။ပေါ်ပါလား။ပေါ်ပါပြီ။ကောင်းပြီ။ဒါဖြင့်ပရိစ္ဆေသမုပ္ပါစကြစို့။ပရိစ္ဆေသမုပ္ပါမသိသေးလို့ရှိရင်ဖြင့်ယနေ့ဟောရမယ့်တရားကဒကာဓမ္မတို့ပတ္တရဒိဋ္ဌိဥစ္စေရဒိဋ္ဌိ လာတတ်ပါတဲ့နော်ကဲဒါဖြင့်ဒကာဓမ္မတို့ဒီနေ့အစရစပြနော်မှန်ပါပါအရင်တော့ဒီပฏิလုံးမဖြောင်းမြန်ပြမှန်ပါပါဟောကြလားကြားပါယနေ့တော့အစဉ်တိုင်းပြမယ်ဆိုတာဒကာဓမ္မတွေမှတ်ထားရအောင်မှန်ပါပါဒီဘက်ကတလုံးနဲ့ချဒကာဓမ္မတွေအဝိဇ္ဇာလို့မှတ်လိုက်စမ်းဒီဘက်ကတလုံးနဲ့ရပါအဝိဇ္ဇာအဲအဝိဇ္ဇာအဝိဇ္ဇာ ဒါဖြင့်အဝိဇ္ဇာပစ္စယဆိုတာပေါ်လာပေါ်ပါဘူးတရားဓမ္မတွေဒီဘက်ကတလုံးနဲ့ကဘာပါလဲအဝိဇ္ဇာကောင်းပြီအဝိဇ္ဇာဆိုတာဒီတဲ့မသိတာလို့မှတ်လိုက်စမ်းအဝိဇ္ဇာဆိုတာမသိတာကောင်းပြီတရားဓမ္မတို့အဝိဇ္ဇာဆိုတာဘာပါလဲမသိတာမသိ ဘာကိုမသိသရုံဆိုတဲ့မေကွန်းတကကျွဲတို့တကဆိုင်တို့ဥလဘူးတို့ကမေဖို့မလိုလားဗျလိုပါပါလိုပါတယ်ဆိုတော့ခန္ဓာကိုယ်ကြီးမှာဒုက္ခသစ္စာဆိုတဲ့ခန္ဓာကိုယ်ကြီးကိုလည်းမသိဘူးလေမသိပါဘူးသဘောကျလားကျပါခန္ဓာကိုယ်ကြီးကဘာသစ္စာလဲအဲ့ဒါရောအဲ ခန္ဓာကိုယ်ကြီးဒုက္ခသစ္စာခဏခဏပြက်နေတဲ့ဒုက္ခသစ္စာကိုလည်းမသိတာပါပါလိမ့်ရှင်းမလားရှင်းပါဒီခန္ဓာကိုယ်ကြီးထဲမှာလောဘဆိုတဲ့တရားဟာသူလာရင်ဒုက္ခပေးတော့မှာပဲဒုက္ခဖြစ်ကြောင်းဟာလောဘပဲလို့မသိတာလည်းပါတော့အဲ့ဒါဓမ္မတွေကမှတ်ထားရတာပေါ့လောဘလေး ရွှေလိုခြင်းငွေလိုခြင်းပိုးလိုခြင်းဖဲလိုခြင်းချီလိုခြင်းအယောင်းဝယ်ကောင်းတာလေးလိုခြင်းတဲ့သဘောလေးလာလို့ရှိရင်ဘာသစ္စာလို့ဆိုကြမလဲကျွေလိုခြင်းငွေလိုခြင်းလိုခြင်းပါနေတယ်လိုခြင်းပါနေတဲ့သားနေတာဒုက္ခမလောက်လိုက်ပါနဲ့သဘောကျပါလားရွှေလိုခြင်းငွေလိုခြင်းပိုးလိုခြင်းချီလိုခြင်းလိုခြင်းတဲ့သဘောလေးကဘာပါလိမ့်အဲ့ဒါလေးပေါ်လာတာကိုလေဩဒါ သမှုရိယသစ္စာလေးပါလားလို့အဲ့ဒီပေါ်တဲ့အချိန်မှာတနေ့လုံးများတစ်ခါဒီကြံစီထုတ်နေတဲ့အချိန်မှာမသိပဲနဲ့ဒီသမှုရိယဝင်လာတာကိုမသိသမှုရိယဒီကောင်းကျိုးမပေးမှကိုလည်းမသိပဲနဲ့အဝင်ခံနေတာဒီတဲ့မသိလို့ဝင်ခံတာမှန်ပါဘူးတပည့်ကြပါမသိတာပါပါလေအဝိဇ္ဇာဒါပြန်သမှုရိယပေါ်လာတာမသိတာလဲဘာလို့ကြောင့်လဲအဝိဇ္ဇာဒါပြန် အဝိဇ္ဇာသည်ခန္ဓာကိုယ်ဒုက္ခသစ္စာကိုလည်းမသိမသိပါဘူးခန္ဓာရင်ပေါ်လာတဲ့လောဘတွေကပေါ်လာလို့ရှိရင်ဖြင့်ဒုက္ခဖြစ်ကြောင်းကလေးလို့မသိတာလေရှင်းမလားဒီလောဘမရှိမှဒုက္ခခတ်သိငြိမ့်တဲ့ယုံ nant ချုပ်သိငြိမ့်တဲ့နိဗ္ဗာန်ပဲဆိုတာမသိတာလေဘယ်လိုလုပ်ရှင်းမလား မဂ္ဂင်၈ပါးမှတပါးနိဗ္ဗာန်ရောက်ကြောင်းမရှိဘူးလို့ဆိုပြီးမသိတာလေတဲ့ပါလေအဝိဇ္ဇာဒါဖြင့်အဝိဇ္ဇာသည်ဒုက္ခသစ္စာကိုလည်းမသိသိပါဘူးသမုဒိယသစ္စာလောဘကိုလည်းမသိပါဘူးနိရောဓသစ္စာနိဗ္ဗာန်လည်းမသိပါဘူးမဂ္ဂသစ္စာဆိုတဲ့မဂ္ဂင်၈ပါးကိုမသိတာလေအဝိဇ္ဇာသည်တရားဓမ္မတို့ဘယ်နှချက်မသိပါလဲ ရှင်းမလားရှင်းပါဒါဖြင့်အဝိဇ္ဇာတွေကလို့ဆိုရင်ဖြင့်သစ္စာ၄ပါးမသိတာဘာခေါ်ကြဝိဇ္ဇာရှင်းမလားရှင်းပါအဝိဇ္ဇာဆိုတာဘာပါလဲသစ္စာ၄ပါးသူ့နာမည်ကတော့မသိတဲ့တရားမင်းပါကိုမသိတယ်လဲလို့မေးတော့သူဘယ်လိုပြောပါလဲသစ္စာ၄ပါးမသိတာဘာခေါ်ကြရှင်းမလား ကောင်းပြီဒါဖြင့်ဒီဝိဇ္ဇာခန္ဓာကိုယ်ထဲမှာဝိဇ္ဇာကရှိနေမယ်ဆိုရင်ဖြင့်ဝိဇ္ဇာဥဒ္ဓဘာတိဆိုတဲ့ဓမ္မစကြာပါဠိတော်သောတာပန်တည်တဲ့တရားဖြစ်နိုင်ပါ့မဖြစ်ပါဘူးဝိဇ္ဇာရှိနေဝိဇ္ဇာဆိုတဲ့မဲ့ခင်လာနိုင်ပါ့မဖြစ်ပါဘူးဘာကြောင့်မလာပါလိမ့်ညာဝိဇ္ဇာရှိနေလို့ ဒါဖြင့်ဒကာရမတို့အဝိဇ္ဇာရှိတဲ့ပုဂ္ဂိုလ်ဟာဘာကိုလှုပ်လိမ့်ရှိသတုံးလို့မေးဖို့မလိုဘူးလားလိုတော့ဒကာရမတွေကမှတ်လိုက်တာပေါ့အဝိဇ္ဇာပစ္စယသင်္ခါရသင်္ခါရသုံးခုလားဘယ်နှခုလားပါလဲဒကာရမတို့အဝိဇ္ဇာရှိနေတဲ့ပုဂ္ဂိုလ်ဟာသင်္ခါရသုံးခုလှုပ်တယ်ရှင်းမလားဒါဖြင့်သစ္စာ၄ပါးမသိတဲ့ပုဂ္ဂိုလ်ဟာဘာလှုပ်ပါလဲ သင်္ခါရသုံးခုလုတ်တဲ့တရားဓမ္မတို့ဝိဇ္ဇာရှိတဲ့ပုဂ္ဂိုလ်ဘာလုတ်ပါလိမ့်သင်္ခါရသုံးခုကိုလုတ်တယ်ဆိုတာသဘောပါလားကောင်းပြီဒါကခမရတို့စာစုံနဲ့ပဲသိတာပါတဲ့ကိုလုတ်နေတာသိဖို့အရေးကြီးစာစုံသိကိုအရေးမကြီးပါဘူးကိုလုံနေတာသိဖို့အရေးကြီးတယ်။ဒါဖြင့်ဒကာရမတို့သင်္ခါရတွေကိုလုံတယ်မလုံတယ်ဆိုတာကြည့်ရအောင်နော် ဒကာဓမ္မတို့ကာယကံနဲ့ကောတဲ့ခြိဝဲပိုးဝဲသွားကြသလားဟင်းအဲ့ဒါကာယတံခါရဟိုကြောတဲ့ဈေးလျှော့ပါအောင်ဒီဈေးဒီဈေးလုံးပါအောင်လို့ဗဇက်ကကောမပြောကြဘူးအဲ့ဒါကဝစီသင်္ခါရတပည့်ကြသွားတာကနှုတ်နဲ့ပြောတာကလမ်းမှာကြံစီဘယ်လိုပြောမှနေရကြမယ်လို့ကြံစီပြီးအတမထွက်ဖဲနဲ့နေတာကမနှော သဘောကျကာသင်္ခါရဝစီသင်္ခါရစိတ်သင်္ခါရပေါ့ဗျာရှင်းမလားရှင်းပါဘူးအဲ့ဒါဘယ်ပုဂ္ဂိုလ်မှဖြစ်တာတော့လို့မဲဖို့မလိုဘူးလားအဝိဇ္ဇာပြစ်เสียသင်္ခါရအဝိဇ္ဇာရှိလို့ကာယသင်္ခါရဝစီသင်္ခါရစိတ်သင်္ခါရဖြစ်တာပါမှန်ပါဘူးရှင်းမလားအဝိဇ္ဇာရှိလို့ဘာဖြစ်သလဲကဲတခါကျတော့ကိုယ်တိုင်မိနေပြီ မိနေပြီဘူးလားဘူးတော့မိမနေသေးဘူးလားမိနေပါဗျာဒကာဓမ္မတို့အဲ့ဒီဘိုးဝယ်ချီဝယ်ကိုယ်တိုင်ကိုယ်တိုင်သွားကြတာဒီဆိုတော့ကာယဆိုတဲ့ကိုယ်နဲ့သွားကြလာကြတော့ပြုပြင်ကြတာပေါ့ဗျာအဲ့ဒါကြတာကာယသင်္ခါရ ဝစီသင်္ခါရကပြောပြောဆိုဆိုနဲ့နေတာဘာဆိုကြစိတ်ထဲကကြံရည်ပိဋကကဒီလိုပြောမှဒီလိုရမှာပဲဆိုတာကစိတ်တသင်္ခါရမနောမရှိဘူးရှင်းမလားဘာရတော့အဲ့ဒီသင်္ခါရ၃ခုဟာတဲ့ဒကာကျော်တို့ဒကာသိုက်တို့ဥလဘူးတို့ဘ ᱹ ကြောင့်ဖြစ်ပါလေ ဟုတ်မဟုတ်ကြလားဆိုတော့ဘုရားကအဝိဇ္ဇာပြစ်เสียသိပါပါသေချာဟောတယ်မှန်ပါပါရှင်းမလားရှင်းပါပြီ။အော်တို့လုံနေတဲ့လူကအန္တရာယ်ကင်းဘေးကင်းမှတ်နေတယ်။မှန်ပါပါ။အများကောင်းစားဖို့လုပ်တော့တို့ကုသိုလ်ရတာပေါ့လို့အောင်းမင်းဘယ်ဟုတ်လိမ့်မလို့ဒကာရမတွေကာယသင်္ကာရဝစီသင်္ကာရစိတ်ဓာတ်သင်္ကာရဆိုတာပရိစ္ဆေသမုပ္ပါဖြစ်နေတာ။မှန်ပါပါ။ပရိစ္ဆေသမုပ္ပါဆိုတာလင်းတဲ့တရား။မှန်ပါပါ။ဒုက္ခတရား ဧဝမေတ္တကေဝလတ္တဒုက္ခခန္ဓာတလို့မဆိုဘူးလားဒုက္ခအစုကြီးလို့မဆိုဘူးလားဒါဖြင့်ဒကာရမတွေကတမင်ညနားလဲထားတော့ဘို့တဲ့ဩအများလဲကောင်းစားအောင်ကိုယ်လဲစားရအောင်ဆိုပြီးဒီကလာကိုယ်နဲ့သွားပါဇက်နဲ့ပြောစိတ်ထဲကကြံစီပြီးဒီကလာနေတာတွေဒီသစ္စာကြံစီတာလားတဲ့လောကကြီးကြံစီနေတာ အဲ့ဒါကြောင့်အဝိဇ္ဇာပစ္စယသင်္ခါရဆိုတာဒါမှတ်လိုက်ပါမှန်ပါပါရှင်းမလားပါလေကြကြေအာရုံတရားဓမ္မတွေသိအောင်လို့ပြောနေရသိအောင်လို့ပြောနေရမှန်ပါပါဓမ္မမသိလို့ရှိရင်လည်းငါလုံးနေတဲ့လောကကွာအများကောင်းစားရေးအာလုံးချမ်းသာရေးဆိုတော့ဥစ္စာ ဒကာရမတို့သေချာစဉ်းစားကြည့်တဲ့ခါကျတော့ဒုက္ခငြိမ်းအောင်လုပ်နေတာလားဒုက္ခပွားအောင်လုပ်နေတာလားဒုက္ခပွားအောင်ကဲကျတော့ပေါ်ကလားပေါ်ပါဘူးအေးနောက်ကဒကာရမတွေပေါ်ကြရဲ့လားပေါ်ပါဘူးဒါခင်ဗျားတို့သေသေးချာချာစဉ်းစားပါအဝိဇ္ဇာရှိလို့လုပ်ဖြစ်တာမသိလို့ကိုယ်ကွာရသင်္ခါရလုပ်တယ်မသိလို့ဘာတော့မသိလို့ စိတ်နဲ့တခါတည်းပြုပြင်စိတ်နဲ့ကြံစီမရှိပဲဘူးအင်းဒါတွေတခါကျော်တို့ဥလာဘူးတို့အခုအာလုံးသောပုဂ္ဂိုလ်တို့လုံနေကြတဲ့အခြေအနေတွေပေါ့ဗျာအဲ့ဒါအဝိဇ္ဇာပြည့်စရာသင်္ခါရကြီးလို့မှတ်လိုက်ရှင်းကြပါလားဗါတဲ့ဒါပြန်အဝိဇ္ဇာကြောင့်သင်္ခါရဘယ်နှမျိုးဖြစ်၃မျိုး ဒါပြန်အဝိဇ္ဇာဆိုတာဘာမသိတာလဲလို့ဒါပြန်သစ္စာလေးပါမသိတဲ့ပုဂ္ဂိုလ်ဘုဒီသင်္ခါရသုံးခုလုံးတာกว่าတယ်ဘုရားကကြောက်เสียကောင်းရင်ကောင်းပါလားတက္ကသိတို့ပေါ်ကြပေါ်ပါပါအဲအလုံးတက္ကရမတွေတရားစစ်ကိုဟောတော့တက္ကကျွေဒါမသိလို့လုံးတာတဲ့မှန်ပါပါရှင်းမလားရှင်းပါ မသိလို့လောက်တာတဲ့တခါသက်ရမှန်ပါပါဘာလို့လောက်တာမသိဘူးဝိဇ္ဇာဆိုတဲ့တရားကဘာတရားလဲမသိတဲ့တရားတူတူပြောလိုက်ပါတော့နော်ဝိဇ္ဇာဆိုတဲ့တရားကမသိတဲ့တရားဘာမသိတာသစ္စာလေးပါမသိတော့ဘူးတဲ့သင်္ခါရအလုံးလုံးပါတယ်မှန်ပါပါ ကိုယ်အားဖြင့်ပြောသွားလိုက်လာလိုက်မလုပ်ပေဘူးလားနှုတ်အားဖြင့်ပြောလိုက်ဆိုလိုက်ကောစိတ်အားဖြင့်ကြံလိုက်စီလိုက်ဒါတွေကလည်းဝိပဿနာပွားနေတာလားတဲ့ဒါသင်္ခါရလို့ပြုပြင်နေကြတာလားဒါဖြင့်အဲ့ဒီပြုပြင်နေတဲ့ကိုယ်နဲ့ပြုပြင်စိတ်နဲ့အဲပါဇတ်နဲ့ပြုပြင်စိတ်နဲ့ပြုပြင်နေတဲ့သင်္ခါရတရား၃ခုကဘု து ကြောင့်ဖြစ်တယ်ပါဠိတော်ကဘယ်နဲ့ရှိတော့ ဟောပေါ်ပြီတကကြွေအာရုံငယ်ဓမ္မတွေပေါ်ဗလားပါတဲ့အဲခင်ဗျားတို့ကဝိဇ္ဇာပစ္စယသင်္ခါရအန္တရာယ်ကင်းလို့နေနေတာကိုရုပ်နေတာမှန်ပါပါရှင်းမလားတကတွေ့ဒီလိုဆရာကောင်းသမားကောင်းနေတာမတွေ့မယ်ဆိုကိုလုံးနေတဲ့အလုပ်ဟာဝိဇ္ဇာကြောင့်ဖြစ်တဲ့အလုပ်ဘုရားကလည်းဝိဇ္ဇာဖြစ်စေခြင်းနဲ့အဝိဇ္ဇာချုပ်စေခြင်းနဲ့ တရားဓမ္မတွေလည်းအဝိဇ္ဇာကြောင့်သင်္ခါရဖြစ်နေကြတယ်။ကောင်းပြီ။မကောင်းတော့ဒီဥစ္စာတွေတရားဓမ္မတို့ခင်ဗျားတို့အတွက်ဒီဘာပဲလုပ်နေနေစိတ်ချပါဘူး။ကိုင်းတာကလောကီအလုပ်ကိုပြောလိုက်ပါတယ်။ခင်ဗျားတို့လောကုတ်ထင်နေတဲ့အလုပ်ကိုပြောပါဦးမယ်။ဘုရားပြောခဲ့တာကသင်္ခါရ၃မျိုးကလောကီအလုပ်နော်။ကိုယ်နဲ့သွားပြီးရောင်းလိုက် ကိုနဲ့သွားပြီးဒီကလာလောက်တာကာသင်္ခါရရောင်းဝယ်နော်ဝင်သုံးနဲ့ပြောဆိုလောက်တာကအဲစိတ်တွေကအမြဲကြံရင်းနေတာကဒါကဒကာမတို့အကုသိုလ်ဘက်ကပြောလိုက်ပါတယ်ဘ누구ကြောင့်ဖြစ်တာလဲပါဠိရလိုက်တာအဲမသိလို့လောက်တာတဲ့ဒီသုံးခုရင်းမိမလား ဒါကြောင့်ဒီနေ့တရားထုနာရတဲ့ဒကာရမတွေဒကာကျွယ်ဖိုးတန်လိုက်မှန်ပါပါအင်းတို့လုံနေတဲ့ဥစ္စာဒီပဋိစ္စသမုပ္ပါလုံနေတာပါလားပဋိစ္စသမုပ္ပါဖြတ်နေတာလားပဋိစ္စသမုပ္ပါစက်ရဟကြီးကိုလဲအောင် လုံနေတာလဲအောင်လုံနေတယ်ဆိုတာသိကြပါလားမရှိဘူးလားအဲ့ဒါညာရအောင်လုပ်ကြစမ်းပါဓမ္မတို့ အဝိဇ္ဇာပစ္စယသင်္ခါရအခုအကုသိုလ်ဘက်ကသဘောကျအဝိဇ္ဇာကြောင့်အကုသိုလ်သင်္ခါရသုံးခုဖြစ်ဘူးလားကုသိုလ်သင်္ခါရတဲ့တောင်အဝိဇ္ဇာကပါလိုက်သေးတယ်ဒါနတွေကိုဘုံဘဝလိုချင်လို့လူဖြစ်ခြင်း၊ဖြစ်ခြင်း၊မြမာဖြစ်ခြင်းလို့ဒါနကိုဟုတ်လားလှုပ်ခြင်းတော့ကာယကံနဲ့ငွေလဲစုသွားလာပြီးတော့ ဝေခံနဲ့ပြောဆိုကောမနောကံကဒီပုဂ္ဂိုလ်ဘယ်လိုပြောမှခမ်းများများလေးဖြစ်မှာကွာဆိုပြီးကလာကိုကနောက်ဘဝကောင်းစားခြင်းတဲ့စိတ်ထားနဲ့ကာယကံဝစီကံခေါင်းကမနောကံတွေလုံးမယ်ဆိုလို့ရှိရင်လေတဲ့နောက်ဘဝချမ်းသာရေးကျမ်းမာရေးအကြောင်းရင်းခံပြီးကိုယ်နဲ့သွားပါဇတ်နဲ့ပြောစိတ်ထဲကကြံစီပြီးဒီကလာကုသိုလ်ပဲလုပ်ပါဦးနောက်ဘဝကောင်းစားရေးသာလုပ်မယ်ဆိုလို့ရှိရင်ဖြင့် အဝိဇ္ဇာပြစ်เสียသင်္ခါရရိမ့်မကြလားနောက်ဘဝကောင်းစားရေးလို့ရင်ဒါကုသိုလ်ဘက်ကရှင်းမလားမလုကောင်းမှုတဲ့ဒကာဓမ္မဘယ်တော့အဝိဇ္ဇာကြောင့်ဖြစ်တာကိုဗျဒကာကျေအဝိဇ္ဇာကြောင့်ဖြစ်တာအကောင်းလို့ဆိုလို့မရပါဘူးကဲနောက်ဘဝကောင်းစားရေးလိုချင်လို့ကိုယ်နဲ့သွားပြီးဒီကလာလောက်ကြတာ ဟုတ်လားနှုတ်နဲ့ပြောဆိုနေကြတာစိတ်ထဲကကြံစီပြီးကာလအလူခံပြီးကာလနေကြတာကိုကိုယ်တိုင်နောက်ဘဝကောင်းစားရေးကိုကာယကံနဲ့ပကံဆေးလို့ဝစီကံနဲ့သူတစ်ပါးကိုလည်းပြောလို့ဆိုလို့မနောကံနဲ့လည်းစိတ်ထဲကနောက်ဘဝကောင်းစားရေးအလိုရှိလို့လုံးမယ်ဆိုရင်ဖြင့်ဒီကံဒီကားလို့ဆိုလို့ရှိရင်ဖြင့်နောက်ဘဝကောင်းစားရေးဆိုတော့နောက်ဘဝဒုက္ခသစ္စာမလားမှန်ပါပါ ဇာတိလာမှာမဟုတ်လားဇာတိဝိညာဉ်မလာပဲဘူးလားအဲ့ဒါဘာသစ္စာလဲအဲ့ဒီဒုက္ခသစ္စာမသိသောကြောင့်နောက်ဘဝလိုခြင်းလို့လုတ်တဲ့ကုသိုလ်ဟူသွေးပြီအဝိဇ္ဇာပစ္စယသင်္ခါရာကြီးမှာရှင်းမလားရှင်းပါဗါတဲ့အဝိဇ္ဇာပစ္စယသင်္ခါရာဒါပြန်ကုသိုလ်လုတ်တိုင်းခဗျားတို့သည်နိဗ္ဗာန်ရောက်သလားလို့မဲလို့ရှင်းဖြင့်တကယ်ကျေဖြေတတ်ပလားဖြေတတ်ပါ ဘယ်လိုဖြေပါမလဲအဝိဇ္ဇာကြောင့်ဖြစ်တဲ့ကုသိုလ်ဟူ၍ဟာနိဗ္ဗာန်မရောက်ဘူးရှင်းမလားအဝိဇ္ဇာကြောင့်ဖြစ်တဲ့ကိုယ်နဲ့ပြုတဲ့ကုသိုလ်ပါးစပ်နဲ့ပြုတဲ့ကုသိုလ်မနောနဲ့ပြုတဲ့ကုသိုလ်ဒကာရမတို့ဒါနိဗ္ဗာန်ရောက်နိုင်ပါမရောက်ပါဘူးဘာဖြစ်လို့မရောက်နိုင်ကြုံအဝိဇ္ဇာကြောင့်ဖြစ်လာမသိလို့လှူတဲ့ဒကာရမတွေ ဒုက္ခသစ္စာမသိဘဲနဲ့လူတဲ့ဒကာရမတွေနောက်ဘဝဘယ်ကစားမလဲနောက်ဘဝကိုဘယ်ကစားမလဲပဋိသေကစားသဘောကျဇာတိဘာသစ္စာဒုက္ခသစ္စာဒါဖြင့်နောက်ဘဝဒုက္ခသစ္စာရဖို့လုပ်တဲ့ကုသိုလ်ကောင်းသေးရဲ့ကဲကြွယ်ရှောင်းရလိမ့်မယ်အားလုံးဒကာရမတွေဒါပါလေရှောင်းပါပါ ရှောင်ရမှာခင်ဗျားတို့ကဆောင်မနေပါနဲ့လို့သတိပေးလိုက်တယ်ရှင်းမလားရှောင်ရမှာကိုသို့တော့များသောဖြင့်ဒီလိုဆရာကောင်းသမားကောင်းမတွေ့လို့ရှင်ဖြင့်ရှောင်ရမှာဆောင်းနေတာကြီးပဲလို့တခါတိုက်ဆုံးဖြတ်ချက်ချလိုက်တာမှန်ပါဗျာဘယ်လောက်ကြောက်ဆရာကောင်းတော့ငို့ဆရာဘုန်းကြီးကဒါဘယ်နဲ့ကြောင့်ဒီလိုဟောပါလိမ့်မလဲလို့မေကွန်းထုတ်တော့ခင်များတို့က အမြင်သားပဲခုချပြတော့နော်အဝိဇ္ဇာပြစ်เสียသင်္ခါရဟောကုသိုလ်သင်္ခါရလေဘယ်လိုလဲရောင်းဝယ်လေလို့တုန်းကတော့ဝိဇ္ဇာပြစ်เสียအကုသိုလ်သင်္ခါရအခုတော့လူမှုတမ်းမှုနောက်ဘဝကောင်းစားခြင်းလို့လုပ်တဲ့လူတွေတော့ဝိဇ္ဇာပြစ်เสียသင်္ခါရထက်လိုက်ကုသိုလ်သင်္ခါရရောင်းရဝယ်လုပ်နေတော့ဝိဇ္ဇာပြစ်เสียနောက်ဘဝကောင်းစားရေးကုသိုလ်တွေလုပ်နေတော့ထဲအောင်ဝိဇ္ဇာပြစ်เสีย သင်္ခါရမှာပြင်ပေးပါအဝိဇ္ဇာပြည့်စရာကုသိုလ်သင်္ခါရဒါဖြင့်အဝိဇ္ဇာအုပ်ချုပ်အဝိဇ္ဇာကြောင့်ဖြစ်တဲ့ကုသိုလ်တဲ့အဝိဇ္ဇာကြောင့်ဖြစ်တဲ့ကုသိုလ်ဖြင့်ဝိဇ္ဇာဥဒ္ဒဘာရိညာဏဥဒ္ဒဘာရိဆိုတဲ့ဓမ္မစကြာသောတာပန်တည်ခံဖြစ်နိုင်ပါမဖြစ်နိုင်ပါဘူးရှင်းမလားရှင်းပါဒါဖြင့်ဒကာရမတွေထူသေးလို့အသေးလို့ပဋိစ္စသမုပ္ပါဟောလာတာပဲဆိုတာဒကာကျွဲသိချပါဘူးသိပါပါ ရှင်းကြပါလားမလုံနဲ့မတန်းနဲ့မပေးနဲ့မကန်းနဲ့ဟောတာမဟုတ်ဘူးနောက်ဘဝကောင်းစားရဖြစ်တဲ့ကုသိုလ်ဖြင့်မလုံနဲ့အဝိဇ္ဇာကြောင့်ဖြစ်တာလို့ပြောလိုက်ရှင်းမလားအဲ့ဒါကိုဒါလောက်မှမပါရင်ဖြင့်တခါကျွဲလူဖို့မဖြစ်သေးဘူးဒုက္ခရှာနေတဲ့ပုဂ္ဂိုလ်သာဆွေရအာလုံးဓမ္မတွေ ကြက်ကြက်သတိထားပြီးနားတော်မှာဆရာရင်မို့ချွင်းချက်မရှိဟောနေတာမှန်ပါဗျာ။တမင်ညဆရာဆယ်မင်းတို့ကုသိုလ်ပြုကြကွာဒါမှမင်းတို့နောက်ဘဝကောင်းစားမှာပေါ့။မှန်ပါဗျာ။ဟောလိုက်မယ်။နောက်ဘဝနောက်ဘဝဘယ်ကစတော့ဇာတိဟာဇာတိဘာသစ္စာဟောကိုတော့ပြောတာလွဲကုန်ပြီလို့ပြောလိုက်ဇာတိကဒုက္ခသစ္စာကြီးကိုတော့နောက်ဘဝဘယ်အောင်လုံးကောင်းစားတာ ဘာသစ္စာဘယ်တော့ဟောတာဟောနေနောက်ဘဝကောင်းစားရေးတဲ့ဘာသစ္စာကစရဘာလုံးဇာတိမဟုတ်လားဇာတိဘာသစ္စာအဲ့ဒါနောက်ဘဝအစဇာတိကမဟုတ်လားနောက်ဘဝမင်းကောင်းစားမယ်လို့ဟောလို့ရှိရင်ဖြင့်ခမရတို့ယုံကြမလားမယုံကြတော့ဘူးဘာဖြစ်လို့မယုံကြတော့ အဲ့ဒီဒုက္ခသစ္စာကြီးခင်ဗျားတို့ကမသိသေးဘူးလားသိပါဘူးဒါဖြင့်နောက်ဘဝကောင်းစားတာပါရလားမပါလို့ရှိရင်ဒကာဓမ္မတွေကလည်းအဲသူများပါးစလမ်းဆုံးပြီးဒကာကျွဲတို့ဒကာတိုက်တို့ဥလဘူတို့ကနောက်ဘဝကောင်းစားအောင်တော့လုံးမပဲဆိုတော့သူများပါးစလမ်းဆုံးတာမှန်ပါဘူးဒကာကျွဲပဲလမ်းဆုံးမှာဒကာတိုက်ကောသူများပါးစလမ်းဆုံးသူများပါးစလမ်းဆုံးရင်ကိုယ်ပိုင်ညာဟုတ်သေးရဲ့ဟုတ်ပါဘူး ကိုယ်ပိုင်ညာမဟုတ်လို့ရှိရင်ဖြင့်သူများတောင်မွေးဆွဲတော့ရောက်သေးဆွဲသွားလဲကိုယ်ကရောက်ကြရုံကျင်းစီဆွဲသွားရင်ဆူးတွေရှိတဲ့တဲ့ဆွဲသွားရင်အဲ့ဒါသူများပါးစလမ်းဆုံးတာမှတ်ပါအဲ့ဒါကြောင့်ယနေ့ရှင်းပြခမည်းတော်သူများပါးစလမ်းမဆုံးပါနဲ့ဒီပရိစ္ဆေသမုပ္ပါကြည်ပါမှန်ပါပါဘုံဘဝတောင်းတလုပ်တဲ့ကုသိုလ်ဟူသွေးသည်တရားဓမ္မတို့နောက်ဘဝဘာရမယ်ထင်ကြ ဒါကြောင့်သင်္ခါရပစ္စယဝိညာဏဇာတိဝိညာဉ်ခေါ်တာရိမ့်မိဗလားဒါဇာတိပဲပရိသေဝိညာဉ်ဇာတိပဲရှင်းမလားဒါဘ ᱹ ဓုကြောင့်ဒီဝိညာဉ်ဖြစ်လာတယ်ပရိသေနေရတယ်ဆိုတာပေါ်လာသေးဘူးလားရွတ်ကြည်စံသင်္ခါရပစ္စယဝိညာဏဟောဝိညာဏဆိုတာပရိသေဝိညာဉ်ရှင်းမလားဝိညာဏဆိုတာဘာပါလိမ့်ဘဒုကြောင့်ဖြစ်ပါလိမ့်ဗျာ သင်္ခါရပေါ်ဘ누구ကအောက်ချုပ်နေပြန်ပါလိမ့်ဒါဖြင့်အဝိဇ္ဇာဤဩဇာအာနာကင်းပါရဲ့မကင်းပါဘူးဒါဖြင့်ဒီဝိညာဉ်ဒီအကုသို့မကင်းတဲ့ပရိသေဝိညာဉ်ဇာတိဖြစ်လေသောကြောင့်သူဟာအဝိဇ္ဇာလက်ချက်မိနေတဲ့ဒုက္ခသစ္စာမှန်ပါဘူးရှင်းမလားဒါဖြင့်ဒီဥစ္စာဝိညာဉ်ပရိသေဝိညာဉ်ဟာဇာတိဇာတိပြီဖေရကဒုက္ခသစ္စာ ဒါဖြင့်ခဗျားတို့ကိုဒုက္ခကိုရှာတာမှန်ပါဘူးရှင်းမလားဘာရှာပါလိမ့်ကိုဒုက္ခကိုရှာတယ်ဆိုတော့ကလေးလေးတယောက်ဘုန်းကြီးကဥပမာပြပါမယ်မှန်ပါဘူးကလေးလေးတယောက်တကကြောဥပမာပြမနော်ကလေးလေးတယောက်ကအပြေးလွှားသွားတာနဲ့ကလေးချင်းအပြေးလွှားသွားတာတဲ့၎င်းကလေးလေးကဟတ်ထိုးလဲဟတ်ထိုးလဲတော့ဒုနာရတယ်ထားပါတော့နော် ဒုနာရတာဒီဥနာကိုမိမိဘတွေကဗျောင်းချက်ကလေးစပြုတ်စီလေးစဟုတ်လားလိန်ရတုတ်ကြပြီးဒီကလာချက်ကလေးပါလေပတိလေးစီးမပေးဘူးလားစီးပေးပါဘူးနောက်တစ်ခါပြေးတော့အမိမိဘကဒီကလေးဘယ်နဲ့ဆိုပါဒီကောင်လေးအနာတစ်ခုမပြောက်ခဲနဲ့အနာရောက်ရှင်မြန်မလားအနာပေါက်ရှင်မြန်မလားလို့မဆိုဘူးလားသဘောကျဘာလို့အနာမပြောက်ခင် အနာမပြောက်ခင်အနာတစ်ခုရောက်အောင်သူကြိုးစားတဲ့အဓိပ္ပာယ်မရောက်ဘူးလားခင်များတို့လည်းတဲ့ယခုနောက်ဘဝကောင်းစားခြင်းလို့လုပ်တော့ဒီဘဝခန္ဓာကြီးကတော့မရှိဘူးလားရှိပါဘူးဒီဘဝခန္ဓာကြီးကလည်းဘာသစ္စာတော့သဘောကျအဲ့ဒီဒုက္ခသစ္စာခန္ဓာကိုယ်ကြီးနဲ့နောက်ဘဝကောင်းစားရေးလုပ်ပြန်တော့နောက်ဘဝဘာသစ္စာရဒါပြန်အနာမပြောက်ခင်အနာပေါက်ခြင်း ရိပ်ပြီလားပါတဲ့ဒီတဲ့ထူတာဒီတဲ့အာတာတော့တကားတိုက်တို့တကားကျွဲတို့ဥလဘူးတို့ရှိသေးရဲ့မရှိပါဘူးဒါဆရာသမားကခေါင်းမဆောင်ရင်ခမည်းတော်မိုးရွှပြစ်တဲ့နာတယ်အောင်မေပါမှန်ပါပါမတာဘူးလားမှန်ပါပါအမှန်တန်ရောက်ချကောင်းပါဒါကြောင့်ပရိစ္ဆေသမုပ္ပါကိုရဲတင်းတင်းပြနေတယ်မှန်ပါပါလောက်ပါခမည်းတော်ကုသိုလ်ကာသင်္ကာရဝစီသင်္ကာရစိတ်သက်ကိုယ်ရောစိတ်ရော စကားရောလောက်တာလောက်နောက်ဘဝကောင်းစားရေးမလုပ်ဒီဒုက္ခကြွရပါလေလို့လောက်ပါဇာတိဒုက္ခကိုမှန်ပါဘူးဒီလိုဆိုရင်အိတ်ကောင်ဖာမလှူမှန်ပါဘူးဇာတိလာအောင်မလားမလာပါဘူးအဲ့ဒါကြတော့အဝိဇ္ဇာကဥသိသေးရဲ့မရှိပါဘူးဘယ်ရှိမလို့ဒီဝိညာဉ်ဒုက္ခသစ္စာလို့သိပြီးလှူတာကိုဗျမှန်ပါဘူး အဲ့တော့ဒုက္ခသစ္စာလာသေးရလားမလာပါဘူးအဲ့ဒါတကြီးအိုမာတွေရွယ်ကြီးတွေအလုံးစုံသတိထားလိုက်သမ်းပေါင်းပြင်ချိန်ကောင်းလို့ရှိရင် ပြင်နိုင်သေးတယ်ပြင်ချိန်မကောင်းဘူးဆိုလို့ရှိရင်မြန်သွားပြီဆယ်လို့ကိုမရတော့ဘူးရပါဦးမလားဒါဒီတရားကနောက်ကျနေတယ်ခင်ဗျားတို့ကအသက်ကြီးလို့စောနေတယ်မြန်မြန်ပြန်လိုက်စမ်းပါအသက်ငယ်တဲ့ပုဂ္ဂိုလ်တွေလည်းထိုးအတူပြင်ချိန်ရှိသေးလို့ပြန်လိုက်ပါဦးမှန်ပါပါတခါကြွေ တိုက်တွန်းရသလားတိုက်တွန်းတိုက်မတိုက်တွန်းတိုက်စဉ်းစားစမ်းအကယ်၍ဒီဥစ္စာခန္ဓာကိုယ်ရှိတော့မှနောက်ဘဝကောင်းစားကိုကျမ်းမာတော့ချမ်းသာတော့ကွာနောက်ဘဝလည်းတို့ကျမ်းမာချမ်းသာရအောင်သူကြတန်းကြပေးကြကမ်းကြအောင်ဆိုဟေးလို့လူကြီးကလူကြီးတန်တန်ဘာဘာနဲ့ပြောလိုက်လို့ချင်းဒီလူကြီးတွေပင်လဲယူသူပြောနေတော့လဲခန္ဓာကိုယ်ကြီးကဘာသစ္စာတော့နောက်ဘဝကောင်းစားရေးပေါ်လာတော့ ဒါဖြင့်သူသည်ယခုဒုက္ခသစ္စာအနာမပြောက်ခင်နောက်အနာကြီးရှားပြန်တာပဲဒါဖြင့်အနာမပြောက်ခင်အနာရှားရင်ကလေးပဲမှန်ပါဗျာခொနဲ့ကလေးကပတ်တိစီပြီးနောက်ထပ်ပြေးတယ်နောက်ထပ်ပြေးတော့လူကြီးတွေကဘယ်လိုပြောကြအောင်နောက်ထပ်ဒီကောင်လေးအနာရရှင်များမိတယ်တဲမိုက်တူမဆိုရဘူးလားခင်များတို့လည်းဘယ်နဲ့ဆိုရ ဒီကောင်လေးတွေဒီကောင်မလေးတွေနာရကြနေမှဖြစ်နေမစိုးရဘူးလားပေါ်လားဒါကြောင့်ဒုက္ခဝမှာကြွပါလေဆိုတာဆရာဘုန်းကြီးတကကြွယ်တော့တကစိုက်တို့အားလုံးဆုံးပါမှန်ပါပါတပည့်ကြဆုံးမတိုက်ဘူးလားဗျာဆုံးမတိုက်ပါဘူးဒါဖြင့်ဒကာရမတို့သင်္ခါရပစ္စယဝိညာဏဆိုတာအဝိဇ္ဇာစနက်ကင်းပါရဲ့လားမကင်းပါဘူးညွတ်ကြည့်ဒါဖြင့်အဝိဇ္ဇာပစ္စယသင်္ခါရပစ္စယ ဝိညာဏံကိုဒီနေရာမှာဒီယနေ့ထူးထူးလဲလဲမှတ်လိုက်စမ်းပါစာဆိုဝိညာဏဝိညာဏလို့ဆိုတယ်မှန်ပါပါဖြစ်စဉ်ကိုပြောရလို့ရှိရင်ဝိညာဏံပရိသေဝိညာဉ်ဆိုတော့ဇာတိပေါ်တာပဲပြန်မလားဘာပေါ်လာပါလိမ့်ရှင်းမလားပရိသေဝိညာဉ်ဆိုတော့ဇာတိပါပဲနားလည်ကြပါလားအဲ့ဒါရှောက်ရောနေလည်းတော့မဖြစ်ဘူးကိုလုံးနေတာက အဝိဇ္ဇာကြောင့်သင်္ခါရသင်္ခါရကြောင့်များနောက်ဘဝဝိညာဉ်ပေါ်အောင်လုံနေသလားလို့ဆိုတာကိုယ့်အကူတွေးပါတွေးတဲ့အခါကျတော့အဝိဇ္ဇာရှိရင်တော့ဖြင့်တခါကျွယ်လုံမှာပဲသင်္ခါရဝိညာဉ်ကိုအဝိဇ္ဇာမရှိရင်မလုံပါဘူးရှင်းမလားဒါကြောင့်တရားဓမ္မတွေသေးသေးချာချာပြောရပါတဲ့အဝိဇ္ဇာအုပ်ချုပ်တဲ့အလှူတန်းဟူ၍ဒီကြောက်ကြမှာကြီးပဲဇာတိပရိသေတွေကြောက်ကြမကြပဲဘူးလား ရှင်းမလားရှင်းပါဒါဖြင့်ဒကာရမတို့ကုသိုလ်လုံးတတ်ပါလားလုံးတတ်ပါအဝိဇ္ဇာမပါခြင်းနဲ့ဒါပါသစ္စာတော့ဒကာရမတို့အဲ့ဒီဒုက္ခသစ္စာမှလွတ်လွတ်ကျွတ်လို့လို့ကုသိုလ်တွေလုပ်ပါရှင်းမလားဒီလိုဆိုလို့ရှိရင်ဖြင့်ဒါတွေဟာသင်္ခါရမဟုတ်တော့ဘူးတဲ့အသင်္ခါရဖြစ်သွားသင်္ခါရနိရောဓဝိညာဏနိရောဓသွားဖြစ်ရိမ့်ပြီလား ရှင်းမလားအဲ့ဒါဒီတရားမျိုးကို ရှင်းလဲကြမယ်နားလဲမနာဘူးဆိုရင်ဖြင့်အတော်လေးကိုခက်တယ်မှန်ပါဗျာအတော်လေးသာခက်တယ်သူအယူဖြစ်နေလားကလေးဖြစ်နေတခါကြောင်ဖြစ်ဘူးလားဖြစ်ပါပါအနာရှိရနေပါတော့ အနာရင့်နဲ့အနာရှာတာယူလို့မမြင်လို့ဖြစ်ပါလိမ့်မယ်အခုခန္ဓာကိုယ်ကြီးကဘာသစ္စာလဲဒုက္ခနာလက်ဆသဗ္ဗလားကိုယ်ရင်းနာပဲသေပဲအပြည့်ရှိနေတယ်နောက်ခန္ဓာကြီးရရင်လည်းဒါတွေပါမာလားမပါဘူးလားဒါဖြင့်နောက်ဘဝလိုချင်လဲလုပ်တဲ့ကုသိုလ်ကြီးအနာရှိရနဲ့ပေါ်ပါလားပေါ်ပါဒါကြွယ်တော့ဆိုရှင်းတော့ပြီရှင်းပါဓမ္မတွေရှင်းကြရလား ကောင်းပြီဒါပြန်ဝိဇ္ဇာပစ္စယသင်္ခါရပြီးသွားသင်္ခါရပစ္စယအဲ့ဒါဝိညာဏဆိုတာဘယ်ခါဆိုတာပါလိမ့်ပရိသေနေတာကိုဆိုတယ်ရှင်းမလားဒါဖြင့်ပရိသေနေရပါတယ်ဆိုတဲ့ကွာဒီနာမှာအဝိဇ္ဇာကြောင့်သင်္ခါရဒါတဘဝဆိုတာမသေးကြဘူးလားဒါကြောင့်အဝိဇ္ဇာနဲ့သင်္ခါရဘယ်ဘဝပါလိမ့် ဒါကြောင့်မလေးကပိုင်းပြောခဲ့တယ်အဝိဇ္ဇာနဲ့သင်္ခါရဘာဘဝတဲ့ဒါပြန်ဝိညာဉ်ကဘာဘဝစလာတာလဲကောင်းပြီဒါပြန်ဝိညာဉ်ရှိတဲ့ပုဂ္ဂိုလ်ဒီပြိဿတွေနေမိတဲ့ပုဂ္ဂိုလ်ကနာယုတ်လာမယ်ဝိညာဏပြည့်စရာဒါကခမရတို့ရလို့ရတန်တော့ရလို့ရတာဟာသဘောပါတယ်လို့မဆိုလိုက်ပါနဲ့ဟုတ်လားပြိဿတွေနေမိတဲ့ပုဂ္ဂိုလ်ဟာတဲ့ နာနဲ့ရုပ်ကလေးတော့ပါရောပါရမှာပဲမပါပဲဘူးလားဒါဖြင့်ဝိညာဉ်ကြောင့်စဉ်းစားဝိညာဉ်ကြောင့်နာယုတ်ဖြစ်တယ်ဝိညာဉ်ဆိုတော့ပရိသေရိစိတ်ပရိသေရိစိတ်ကြောင့်ဘာပေါ်လာလဲရှင်မရှင်မစေစိတ်တွေနဲ့ကံကံကြောင့်ဖြစ်တဲ့ယုတ်တွေပေါ်မလာဘူးလားရှိပါစီတော့ဩဒါဖြင့်ဒီထဲမှာယောက်ျားပါသလားမိန်းမပါသလားငါပါသလားသူပါသလားဒီဘဝမှာကြည်စမ်း မပါဘူးဒါကဘာပါလဲဝိညာဉ်ဒီဘက်နှစ်ခုကဒီထဲမှာယောက်ျားတွေပါသလားမပါဘူးမိန်းမတွေပါသလားမပါဘူးငါတွေပါသလားမပါဘူးသူတွေပါသလားမပါဘူးငါဥစ္စာတွေများပါနေမပါဘူးဒါကငါဥစ္စာပါမတော့နဲ့သင်္ခါရကြောင့်ဝိညာဉ်ဖြစ်တာသင်္ခါရပိုင်နေတာ အဝိဇ္ဇာဝေသင်္ခါရပိုင်တယ်သင်္ခါရကဝိညာဉ်ကိုပိုင်တယ်ဘယ်မလို့ငါဥစ္စာဒါပြန်ဒီဥစ္စာငါလားငါဥစ္စာလားဒီဘက်ကဟာကောမဟုတ်ပါဘူးဘာပါလိမ့်နာယုတ်ပါ ဒီဘက်ကပါပါလိုက်ငါလားငါဥစ္စာလားဝိညာဉ်လားဒီဘက်ကပါပါလိုက်ဒါဖြင့်ငါလားငါဥစ္စာလားယောက်ျားလားမိန်းမလားပါပါလိုက်သေချာစဉ်းစားခင်ဗျားတို့အစကတည်းကငါသူတော်ယောက်ျားမိန်းမမပါဘူးပါသေးရဲ့လားစဉ်းစားပါစဉ်းစားပါဒါကသူများပြောလားလက်တွေ့လားလဲစဉ်းစားပါဦးလက်တွေ့ပါဗျာဒါကတော့ကျွဲတို့ပေါ်ပါလားအဲ့တော့ဒကာရမတွေဒါက ပင်ရင်ကနေပြလိုက်တဲ့အတွက်တဲ့ဘုန်းကြီးတို့ဒကာရမတွေ၌ဩငါသူဆိုတာပြင်ပက်ကြမှာသူပြောငါပြောနဲ့ဖြစ်လာတာကိုမှန်ပါပါရှင်းမလားရှင်းပါပါသူပြောငါပြောနဲ့ဖြစ်လာတာငကိုကပါမပါမှန်ပါဗျာကြည့်လေဒီဘဝအစဝိညာဉ်ကပရိစ္ဆေဝိညာဉ်ကဒီထဲမှာဝိညာဉ်ဆိုတဲ့စိတ်သာပါတယ်တဲ့ယောက်ျားမိန်းမမှန်ပါဗျာငါသူမှန်ပါဗျာဒီဘက်ကြည့်ရကြဝိညာဉ်ကြောင့်ဖြစ်တဲ့နာယုတ်ကြည့်လိုက်ပြန်တော့ ပါဘူးပါပါဘယ်တော့ငါသူငါငါဥစ္စာရောဒီလိုသိထားတော့မှပရိစ္ဆသမုပ္ပါသိထားတော့မှဒကာတိုက်တို့ဒကာကျွယ်တို့ဥလာဘူးတို့ဩသေးသေးချာချာအစရဲကငါလည်းမဟုတ်သူလည်းမဟုတ်ဝိညာဉ်နာယုတ်တွေပါလားပေါ်လားပေါ်သေးဘူးလားပြင်မဲ့ကြမှာခွဲရလားကိုယ်အစကိုပြန်ပြရလားအဲပြင်မဲ့ကြမှာခွဲရတာကြားတယ် အစရဲကဝန်းထဲကခွဲလာရှင်းမလားဘယ်ချင်းကခွဲလာပါလဲဝန်းထဲဒီဘဝအစဝိညာဉ်ကပရိသေဝိညာဉ်ကနော်ကောင်းပြီပရိသေဝိညာဉ်ဆိုတော့ပရိသေစိတ်မဟုတ်လားအဲငါသူတော်ပါရယောက်ျားမိန်းမဝိညာဉ်ကြောင့်နာယုတ်ဖြစ်တော့ကောနာယုတ်ပဲရှိငါသူတော်ယောက်ျားမိန်းမရှင်းမလားငါငါဥစ္စာရော အဲ့ဒါတကကျွယ်တို့အစကမပါတာသိရတော့မှဩတို့ပြင်မဲ့အယူထတာကိုဆိုတာပေါ်လာရှင်းမလားအစကမပါဘူးဆိုတော့သိကြရင်မဟုတ်လားဘယ်နဲ့ကြောင့်ပြင်မဲ့ကြတာမှငါရှိသူရှိငါမရှိရင်မတော်ဘူးငါရှိမှသူရှိရမှာသူရှိသူမရှိရင်ငါရှိမှာငါမရှိရင်လည်းသူရှိမှာဒီမှာနှစ်ယောက်တယောက်ယောက်တော့ရှိမှာ အဲငါတွေသူတွေမျိုးရှုပ်နေပြီးဒီကာလတယောက်တယောက်မခွာနဲ့မခွာရဲ့ဖြစ်မှန်ပါပါသိမချရမချမှာဖြစ်နေတာမှန်ပါပါငါရှိလို့ရှိရင်မင်းမရှိမင်းမရှိရင်လေကွာမင်းသွားခြင်းလည်းရှိသွားအစရှိတယ်နဲ့ငါသူတွေရှုပ်နေဘူးအဲ့ဒါငကိုကိုပါလာတဲ့ဖြစ်စဉ်ကိုကိုသဘောမကျဘူးငါသူကိုအစ်စ်မှတ်နေတာလို့မှတ်လိုက်ချင်ပါရှင်းမလားကိုလာတဲ့လမ်းကဝိညာဉ်ကအစာဟုတ်လားဝိညာဉ်ကမစဘူးလားငါသူ မပါပါဘူးနာယုတ်ထဲမှာရောမပါပါဘူးဒီနာယုတ်ကဘုရုကြောင့်ဖြစ်တာပါလေအင်းဒါပဲဝိညာဉ်ကြောင့်ဖြစ်တာကိုငါဥစ္စာလို့ဟောဆိုလို့ပေါ့ငါနာငါယုတ်ငါကိုဆိုလို့ပေါ့ရှင်းမလားဒါကြက်ကြက်သတိထားပါကြက်ကြက်သတိထားပါဒကာရမတို့ကဲဒါဖြင့်မဆုံးမနေမှလည်းဆိုရသေးတယ်ဒကာရမတို့နာယုတ်ဖြစ်ပြီးဒီကလာနာယုတ်တင်ဆိုရလဲမျက်စိနာနာခေါင်းကိုယ်စိတ်ကမပါပဲဖြစ်တပည့်ကြ နာမရူပပစ္စယဒီကြမှာမျက်စိလေးပေါ်လာသဘောကျဟောဒီရဲ့မျက်စိနာနှာခေါင်းလျှာကိုယ်ရုပ်ကလေးသဘောကျပြီးတော့မှဟိုဟာရီယာသိတဲ့စိတ်ကလေးပေါ်လာ6ခုဒီအခုဆင့်ထားတာ6ခုမှတ်ရှင်းမလားအခုဆင့်ထားတာဘယ်နှခုပါလဲကဲရုပ်ပါနာမရူပပစ္စယဒီဒါဖြင့်မျက်စိနာနာကောင်းလျာကိုယ်စိတ် ဒီ6ခုကဘာပါလဲပြန်ရလိုက်စမ်းအဲမျက်စိနာနာခေါင်းလျာကိုယ်စိတ်ဆိုတော့ဒီထဲမှာလဲတရားဓမ္မတွေယောက်ျားမိန်းမပါရငါသူကိုငါငါဥစ္စာကိုမပါပါဘူးသူဘုရုကြောင့်ဖြစ်တယ်ဆိုတာတွေးစားတရားဓမ္မတို့ဟောနာယုတ်ကြောင့်ဖြစ်တော့နာယုတ်တာပိုင်တယ်ပေါ့ဗျာ ငါပိုင်ရလားငါကိုငါပိုင်တယ်ဆိုမလားငါမျက်လုံးငါပိုင်တယ်ဆိုမလားငါနာငါပိုင်တယ်ဆိုမလားငါစိတ်ငါပိုင်တယ်ဆိုမလားဘယ်ဟောရမလဲနာမနာရုပ်ကြောင့်သာလာရဏဖြစ်တာရှင်းမလားတက္ကရာရီပြုတ်ပလားဒါဘ누구ကပြောလို့ပြုတ်ပါလိမ့်မလို့ဆိုတော့ပဋိစ္စသမုပ္ပါပြီလို့ပြုတ်တယ်သဘောကျဘာကြောင့်ပြုတ်ပါလိမ့် အကြောင်းကျိုးပြုတ်လို့သိတယ်ရှင်းမလားကဲသလရဏပြည့်စရာပါတဲ့ဖတ်တာဆိုတော့ဖတ်တာကလည်းဒီက6မျိုးရှိတော့ဖတ်တာကလည်း6မျိုးပေါ်တကကြွယ်ရစက္ခုတံဖတ်တာသောတတံဖတ်တာမနောတံဖတ်တာလို့ပေါင်းလိုက်တော့ဘယ်လောက်ရှိတယ်ရှင်းမလားဒါဖြင့်ဒကာဓမ္မတို့မျက်လုံးနာနာကောင်းလျာကိုယ်စိတ်6မျိုးကြောင့်အတွေ့6မျိုးဖြစ်သည်မှန်ပါပါသဘောကျ ဒါပြန်ဖာသာဖြစ်เสียဝိပဿနာဒါပြန်ဒီက6မျိုးပြန်ဝေဒနာလည်း6မျိုးရကျင်းလိုက်တော့ဒါဒုက္ခဒုက္ခဥပ္ပခါဖြစ်သွားတာသဘောကျပါလားဒါပြန်ဝေဒနာသုံးမျိုးမလားဘူးလားဒီဝေဒနာတွေကကံမကောင်းအကြောင်းမသိလို့ဖြစ်တဲ့ဝေဒနာလားဖာသာကြောင့်ဖြစ်တဲ့ဝေဒနာလားအင်းတရားဓမ္မတွေကျွတ်တွင်ဂျိုဝင်ထမရတဲ့ကံမကောင်းအကြောင်းမသိတော့ဝေဒနာတွေများလိုက်တာကျွတ်တွင်ဂျိုဝင်နဲ့ထင်တယ်ပိတ်ကလေးများရွတ်ပါအောင် ဘယ်နဲ့များဖြစ်နေကြသဘောကျပါလားအခုဝေဒနာပရိယောင်ဖြစ်တာလေဟောက်ကကြောင့်ဖြစ်တဲ့ဝေဒနာဂျိုဝင်လို့ဖြစ်တဲ့ထင်တော့သွားပါ ਈ ဗျာမသွားသေးဘူးလားပရိယောင်ဖြစ်တာပါလေရှင်းမလားဒီနေ့တော့အစဉ်တိုင်းပြဝေဒနာပြစ်เสียတဏှာတွေရောလို့ဆိုလို့ရှိရင်ဒီဓမ္မတို့ ဝေဒနာခံစားတဲ့ပုဂ္ဂိုလ်ဟာဒုက္ခခံစားတဲ့ပုဂ္ဂိုလ်လဲဒုက္ခဝေဒနာခန္ဓာကိုယ်တော်မှာရောက်နေတယ်တကားကျွဲပျောက်ရှင်တဲ့တဏှာလာတယ်သဘောကျဒုက္ခဝေဒနာခန္ဓာကိုယ်ထဲမှာချမ်းသာတာလေးပေါ်လာတော့သဘောကျတယ်တဏှာလာတယ်မလာဘူးလားအဲဥပ္ပခဝေဒနာပေါ်လာတဲ့အခါကျတော့မသိတဲ့အဝိဇ္ဇာဆိုတဲ့ကိလေသာတွေကမလာဘူးလားအဲဒါပြန်ဖတ်တာပြည့်စရာဝေဒနာ ဝေဒနာသိစရာဟောတဏှာမလားကတဏှာလာလို့ရှိရင်ဖြင့်ဒကာရမတို့ဥပါဒံလာရအောင်သဘောကျဥပါဒံ၄ပါးမလားပဲဘူးလားသို့တော့ဒီနေ့၄ပါးမချဲ့ပါဘူးဥပါဒနာသိစရာကမ္မဘောဆွဲလန်းတဲ့ပုဂ္ဂိုလ်ကကာယကံဝစီကံဒီဘဝအထုတ်ပြန်တယ်အာမထုတ်ဘူးလားဒါဖြင့်ဒီဝိညာဉ်ကအစကာမဘဝဆုံးဒကာရမတွေ ဒါပြစ္ဆုတ်ပံဘဝလို့မှတ်လိုက်စမ်းဝိညာဉ်ကအစကာမဘဝဆုံးဒါဘယ်ဘဝပါလဲ1 2 3 4 5 6 9 10ပြစ္ဆုတ်ပံဘဝဒီ၈ခုရှိဒါခင်ဗျားတို့သံဃာမှာဒီ၈ခုပဲရှိတယ်ဒါကြွယ်ဘယ်နှခုရှိတယ်ပြစ္ဆုတ်ပံဘဝမှာလေဘယ်နှခုရှိပါလဲ၈ခုပဲရှိတယ်ဒီဘက်1နဲ့2ကဒကာရမတွေ အတိတ်ဘဝလို့ပြောခဲ့ပြီးသားရှင်းပြီနော်အတိတ်ဘဝကအကြောင်းနေမဟုတ်လားအဲအတိတ်ဘဝအကြောင်းကြောင့်ပြစ္ဆုတ်ပန်တရားတွေပေါ်မလာဘူးလားဘယ်နှခုပေါ်လာရှစ်ခုပေါ်လာတော့ဤကြသောဝိညာဉ်ကာမဘဝသဘောကျလားဒါခင်ဗျားတို့ခန္ဓာကိုယ်ထဲမှာဒါပဲရှိတယ် အဲ့တော့ဒီထဲမှာယောက်ျားမိန်းမငါသူတစ်ပါးပါမပါမပါဘူးခင်ဗျာသိကြလားသိကြပါဘူးယောက်ျားမိန်းမငါသူတစ်ပါးပါရလားမပါဘူးငါလုထားတာတွေကောမဟုတ်ပါဘူးသဘောကျကျပါဒါဖြင့်ဒကာဓမ္မတွေပြစ္ဆုတ်ပံဘဝမှာခမည်းတော်ခန္ဓာကိုယ်ထဲမှာပြိဿသမုပ္ပါဘယ်နှမျိုးရှိသတုံးပဲဘယ်နဲ့ပြောကြ ရှင်းပြီနော်တကားကျွဲမွေးသင်ခြေကမနာဘူးတဲ့တရားပါပဲဘယ်တော့နာဘူးကြတော့ဒါပြန်ကိုယ့်ဖြစ်ကိုမသိဘူးပေါ့ခက်ပကောကိုယ့်ဖြစ်ကိုမသိဘူးဆိုတဲ့ကိုကဒကာဓမ္မတွေယူတော်၎င်းအကမ်းတော်၎င်းဆိုတာဖះဆွဲချက်တင်ရမယ်မတရားပဲဘူးလားဒါကြောင့်ဖះကအုံမတကဟုတ်လားအယူกว่าအန္တပုထုဇဉ်กว่าအကမ်းกว่า ကြည်စမ်းကိုဖြစ်စဉ်ကိုမသိလို့ဘုရားကဘယ်လိုများဆွဲချက်တင်လိုက်ကဲတခါကျော်တို့ယနေ့အယူကံပဲနဲ့နေတော့ပေါ်တာလားပျောက်တာလားမပေါ်မှာကျုပ်ကဆွဲရင်လေလို့ရင်းနေမလားငကောပေါ်ရတယ်နောက်ထပ်ပေါင်းမယ်ဆိုရည်ကြီးလို့ထားလာတယ်နဲ့တူးနေမှာသဘောကျပါလားကဲပျောက်ပလားလို့မေးတယ်အမတော်တော်သေးတယ်တကယ်တည်းအသက်60ကျော်မှအယူပျောက်ကမ်းပျောက်ဒီတိုင်းကြမလဲဘူးလား ဒါကိုယ်တဏ္ဍာဖြစ်နေတဲ့ဖြစ်စဉ်ကို မသိလို့ငါသူဆွဲနေတာယောက်ျားမိန်းမဆွဲနေတာဒီတော့ဝိညာဏယုတ်သလနာဖတ်တဝေဒနာတဏှာဥပါဒံကံကာယကံမရှိကမနောကတရားဓမ္မတွေဒီထဲမှာယောက်ျားမိန်းမပါသေးငါလောက်ထားတာများကြည့်လေဝိညာဉ်ကြောင့်နာယုတ်ဖြစ်တယ်ဝိညာဉ်ကလောကမှာနာယုတ်ကအကျိုးဝိညာဉ်ကအကြောင်းနာယုတ်ကအကျိုးနာယုတ်ကအကြောင်းသရဏက ငါလောက်တာတော့ပါမပါအကြောင်းကျိုးဆက်နေတာပဲရှိသဘောကျလားဒါဖြင့်ဒီဥစ္စာတွေပြစ္ဆုတ်ပံဘဝမှာဒကာရမတွေဒါပဲလှည့်ဖြစ်နေတာပဲတော်ရကြဝิญဉ်ဘောနာယုဘောသရဏဘောရှင်းမလားနောက်တော့ရပောင်းများစွာနားလာတော့မှဒီဥစ္စာပုံမူရှင်းမနော်ဒကာရမတို့အခုဟာကခမည်းတော်သိတဲ့လောက်ခေညာခေါ်တယ်လို့ပေါ့ဗျာကလေးလေးတွေ သူနဲ့လိုက်ရင်ထမင်းခွန့်နေတာရိမ့်လေဗလားဘာလဲသူပါဇက်နဲ့တော်ယုံထမင်းခွန့်နေတာဟုတ်ပလားဒီတဲ့ကျင်းကျင်းခေါ်လိုက်လို့ရှင်ခမည်းတော်ပါဇက်ပေါက်ပိတ်ပြီးသီးပြီးလာမှဆိုလို့ရှင်းမလားသီးလာမှဆိုတဲ့အတွက်လျှော့ထားတာဗျခင်ဗျားတို့အသိကုံသေးတယ်လို့အောင်းမိတ်မနေနဲ့တခါကျွဲပြတ်တောင်းပြတ်တောင်းလုံးမနေနဲ့ဟုတ် ပြတ်တမ်းပြတ်တမ်းလုံးနေကလေးဘဝမပြောက်ဖဲနေဦးမယ်ရင်းပြီလားကဲဒါဖြင့်ပြစ္ဆုတ်ပံဘဝခမည်းတော်ခန္ဓာကိုယ်ကဘယ်နှခုရှိဒါရှိနေတာပဲဆိုတာသဘောကျဒါလည်းပဲလက်ဖြစ်နေတာပဲဒီနေ့တော့လေတဏှာဤမှာလဲဝိညာဏသရဏဖသဝေဒနာသနာဥပါဒံခံနောက်တဲ့တဏှာဤမှာရောဒီတိုင်းပဲနောက်တစ်ဆက်ကမှာရောဒီတိုင်းပဲဒါဖြင့်ဒါတွေသာလက်ဖြစ်နေတယ်ဆိုတော့ ဘယ်မလို့ယောက်ျားမိန်းမငါသူတော်ငါငါဥစ္စာမပါပါသေးရဲ့ကောင်းပြီဒါပဲဘောပါလိမ့်ဒီလိုဘာဘောမှာပြိဿဘယ်ပြိဿသမုပ္ပါဘယ်နှမျိုးပါလဲကဲပြစ္ဆုတ်ပံဘောကနေပြီခမရတို့ကဒီကာယကံဝစီကံတွေလှုပ်လိုက်တဲ့တည်းကံဆိုတာကျိုးပေးရအနာဂတ်ဘဝဇာတိမလားဘူးလားကာမဘဝဖြစ်เสียဇာတိ ရှင်းမလားဇာတိပစ္စယရှင်းပါဗျာအဲ့ဒီအခုနောက်ပြတဲ့သုံးခုကခမည်းတော်အနာဂတ်ဒုက္ခရအောင်လို့ထလုံလို့အနာဂတ်ဒုက္ခပေါ်တာမှန်ပါဗျာရှင်းမလားဒါပြန်ဒီသုံးခုဒီနှစ်ခုကပါပါလိုက်အတိတ်ဘဝအလယ်ရှစ်ခုကနောက်နှစ်ခုကအနာဂတ်ဒါပြန်ပရိစ္ဆေသမုပ္ပါဆိုတာဒကာရမတို့ဘဝပဲနှစ်ခုဆက်ပြတာတော့အဲ့ဒါခမရတို့ကညာတိုင်းရောဒီလိုဆက်ရပါလို့ဤ ညတိုင်းရောဒီလိုဆက်ရပါလို့ဤသွားဟောဗျာရှင်းရမလားညာတိုင်းရွတ်လေလေမသိဘဲနဲ့ရွတ်လေလေဒီဆက်ကြီးတိုင်းဆက်ရပါလိဆိုရစုပြည့်လေလေကြမှာပဲမှန်ပါပါဗျာစင်စစ်တော့ဒီဥစ္စာကြီးပြည့်ရအောင်လို့ဘုရားကဒီလိုဖြစ်တယ်ကွာဒါဖြတ်လို့ဆိုပြီးခမည်းတော်ဥပဒနာလုံးနဲ့ဖြတ်ရမှာမဖြတ်ဘူးဒီတိုင်းဖြစ်ရှင်တာနဲ့ရွတ်နေတာပဲ ဘလောက်ထိအောင်ဆိုးရနေတယ်ပေါ်လားအာသီလရင်တွေကဘုရားဝတ်တဲ့ဒါများထည့်သေးလားထည့်သေးတယ်သူကလည်းမတော်သီလရင်အောင်ဖြစ်နေဝတ်ကြောက်သွားခက်ချင်ရဲ့ရည်ရည်လားအဲ့ဒါလားမသိတော့ဘူးတဲ့ခင်ဗျားတို့ဘောတကမှာသူ့သေးအောင်လို့တထေးကြီးကသူ့ငွေစားတဲ့သားတွေဖြစ်လာတယ်တကားကျွဲရ မွေးရတဲ့သသားမရှိလို့မွေးစားတာနောက်ဒုက္ခမောမကသားလေးမွေးလာတယ်ဒီကောင်လေးပေမအေးမှာပဲခဏမွေးစားထားတာလေအဲ့နော်ဒီကောင်လေးကိုသူ့မိတ်ဆွေတယောက်သောတစ်ထိန်မှာစာလေးရေးပြလေဒီကောင်လေးလာလို့ရှိရင်တပ်ပါတပ်ပလိုက်ပါဆိုပြီးဒီကောင်လေးပဲစာပေးခိုင်းလိုက်တယ်သူပစိုးတဲ့မှာစာလေးရေးပြီမှန်ပါဘူးကဲသူသေဖို့စာသူယူပြီးအဲ့ဒီတစ်ထိန်သွားပေးတာမှန်ပါဘူးဘာဖြစ်လို့ပေးတာတော့လို့မေးလို့ရှိရင်ဘယ်နဲ့ဖြေကြမှန်ပါဘူး မသိလို့ပေးတာဒီမှာဒီကာရမတွေကိုဖြစ်စဉ်ကိုရုပ်ပေးဒီကာလနေတာကိုဒုက္ခဖြစ်ကြောင်းကြီးကိုရော့နေတာသိလို့ရော့တာလားမသိလို့ရော့ဒါဖြင့်ကိုသက်ခံမှုစာကိုသွားပေးတာအမလေးကြောက်စရာကောင်းလိုက်တာဒီကာရမတွေရင်းနေပြီလားကိုသက်ခံမှုစာပါတဲ့ဟဲ့ဂေါတကလည်းသိုးနေပါဘလားရှင်းမလား ခင်ဗျားတို့ရိုးရင်းမှတ်တယ်နော်ဩဒီခန္ဓာကြီးဒီအဖြစ်ပြရပါလို့ဤလိုပဲပါရလားမှန်ပါဘူးဟာတိုင်းစာသွားပေးတာပဲမှန်ပါဘူးပေးပြီးရှာချင်နေလာတာပဲကုလားဘုရားဖြစ်စဉ်တော့ကြိုက်ပါရဲ့လားကြိုက်ပါပါအဲ့ဒါတခါကျွဲတို့အာလုံးသောတရားဓမ္မတို့လူမဖြစ်သေးဘူးဆိုတာပေါ်လာမပေါ်လာဘူးလားရှင်းမလားဒီဘက်အဝိဇ္ဇာနဲ့သင်္ခါရကဘယ်ဘောပါလိမ့်ဝိညာဉ်ကအစကာမဘဝဆုံးက ဒါခမည်းတော်ယခုခန္ဓာကိုယ်ကိုဆိုသည်နောက်ဘဝဒီဇာတိဇရာမရဏကဒါဖြင့်ဝိပဿနာရှုတဲ့ပုဂ္ဂိုလ်မှာဒကာကျွယ်တို့ဒကာတိုက်တို့မှတ်လိုက်ဒီပစ္စုပန်ရှစ်ခုတည်းမှရှုရမယ်ဟိုဘက်ကိုလည်းမရှုနဲ့ဟိုဟာတွေကောမရှိပါဘူးဒါကလွန်ပြီးသွားပြီလို့ရှိသေးရလားမရှိပါဘူးဒါကလည်းမရောက်သေးလို့ရှိသေးရလားမရှိပါဘူးဒါဖြင့်ဒီရှစ်ခုတည်းမှသာရင်ခမည်းတော်ခန္ဓာကို ဒီထဲမှာရင်ရှုရမယ်တခြားထဲမှာရှာရင်သဘောကျဗလားဒါဖြင့်ဒကာရမတို့ဝိပဿနာရှုဖို့ခန္ဓာတော့ဖြစ်ဒကာကျွယ်စတွေ့ပြီရှင်းမလားဒါဖြင့်ဒကာရမတို့ဒီခန္ဓာကြီးကအလယ်ရှိခုကဘာခန္ဓာတုံးပြစ္ဆုတ်ပံခန္ဓာဆိုတာပေါ်ဗလားပြစ္ဆုတ်ပံခန္ဓာထဲမှာလဲအခုလို့တရားနာနေတဲ့ဒကာရမတွေရှင်းပြပါမယ် တရားနာနေတဲ့ဒကာရမတွေကြတော့ဝိညာဏယုတ်သလနာဖတ်သဝေဒနာဟုတ်လားဒီကဝိညာဏယုတ်သလနာဖတ်သဝေဒနာဆိုတဲ့နောက်ကတဲ့တရားနာနေတဲ့ကုသိုလ်ကတားလိုက်မှန်ပါပါတဏှာဥပါဒံကံချုပ်သွားရှင်းမလားတရားနာနေတဲ့ပုဂ္ဂိုလ်မှာပရိစ္ဆေသမုပ္ပါဘယ်မျိုးဖြစ်၅မျိုး ကြည့်ပါဝိညာဉ်နာယုပါလိုက်ဖသဝေဒနာနာတဲ့ဝိပဿနာကုသိုလ်ရှင်းမလားဒါပြန်ခန္ဓာကိုယ်မှာဘယ်နှမျိုးဖြစ်နေတယ်ဆိုတာဒီရှေ့က၅မျိုးသာဖြစ်တရားနာနေတဲ့ပုဂ္ဂိုလ်မှာဘာဘာဖြစ်သလဲဝေဒနာတရားနာတဲ့ကုသိုလ်ဒီကုသိုလ်ကနေပြီးဒီကလာတကကြွယ် ဝေဒနာကတဏှာဆက်သေးရလားဝေဒနာနေပြီတခါလဲတရားနာတဲ့ကုသိုလ်ဆက်သွားဆက်ဘူးလားအဲ့တော့တဏှာဥပါဒံကံနေမချုပ်ဘူးလားချုပ်တော့အနာဂတ်ဖြစ်တဲ့ဘဝလာသေးရဒါဖြင့်တရားနာနေတဲ့ခိုက်တာမှာခမည်းတော်သဏ္ဍာန်ပဋိစ္စသမုပ္ပါဘယ်နှမျိုးဖြစ်သလဲမနာရင်သွားပြီပေါ့ဗျာမနာရင်နာရင် အဲ့ဒါဘ ᱹ ဓုမှဘေရင်မဲမနေနဲ့ဒီတိုင်းသာကြိုက်ကြည့်ရှင်းမလားဘ ᱹ ဓုဘေရင်မဲနေဖို့လိုသေးတော့ကဲအိမ်မှာခင်ဗျားတို့သားနဲ့သမီးနဲ့ပြုံးတဲ့အချိန်မှာဘယ်နှမျိုးဖြစ်သွားပြီကွာအဲ့ဒါအပြုံးကောင်းလားအပြုံးဆိုးလားအိမ်မှာကိုရှိတဲ့ပစ္စည်းလေးကိုရော့ပါတော့မှဆွေးရင်လို့သကောင်ဟုတ်လားတိုးတက်လောင်လုံနေတဲ့အခါမှာဘယ်နှမျိုးဖြစ်တယ်ရော့ပါတာဆွေးရင် ရှင်မျိုးဖြစ်ပါဘူးအဲတို့ဘဝရဝမ်းသာရဲ့ရှင်မျိုးဖြစ်ပါဘူးရှင်မျိုးဖြစ်တော့ဟိုးတရားဓမ္မတို့တဏှာဥပါဒံကံပါမလားဘူးလားအဲ့ဒါကအနာကအကြောင်းလို့ဒီနေ့ကမဟောခဲ့ဘူးလားအဲ့ဒီအကြောင်းကိုလုံနေတဲ့အတွက်အနာကအကျိုးဖြစ်တဲ့ဝိညာဉ်ဒီဒီဒီဇာတိဇရာမရဏလာရမယ်မလာဘူးလားဒါဖြင့်ခင်ဗျားတို့ဖြစ်ထွေဟာအမှန်မဆိုးဘူးလားမျက်လုံးဖွင့်လိုက်ပရိစ္ဆေသမုပ္ပါဘယ်လိုမျိုးဖြစ်တယ် နားထောင်လိုက်ရှင်မျိုးတွေပါဗျာရှင်မျိုးကဘယ်လိုဘယ်လိုပါလဲဝိညာဉ်ဉာဏ်သာသာသာသာသနာဥပါဒကံသွားပြီတဏှာဥပါဒံကံကပါပါနေတယ်မျက်လုံးဖွင့်လိုက်ရင်လည်းတဏှာဥပါဒံကံရအောင်သွားတာပဲနားထောင်လိုက်ရင်ကောဒါပြန်ဒါကဘယ်အကြောင်းလဲဗျာအနာကအကြောင်းလုပ်တဲ့ပုဂ္ဂိုလ်အနာကအကျိုးရမရဒါဖြင့်ခမရတို့ အဲ့ဒါတပည့်တော်ဘာဖြစ်ရှိသတုံးလို့မမေးနဲ့တော့တပည့်တော်တွေကလည်းဆန်အနာကအကြောင်းလုပ်နေတယ်လို့ဖြေချရှင်းမလားဝိပဿနာလုပ်လွတ်လွတ်တဲ့ပုဂ္ဂိုလ်ဘာလုပ်နေပါလိမ့်အနာဂါကြောင်းလို့တော့သေပြီးချမ်းမှန်တဲ့အနာဂါကျိုးမလာဘူးလားတဏှာဥပါဒံကံလောက်ထားပြီဟောအပယ်ဇာတိလားမလာဘူးလားဟောအပယ်ဇရာအပယ်မရဏမလာဘူးလားအဲ့တော့ကျုပ်တော့အိမ်တော့ကောင်းကောင်းမွန်မွန်နေတာပါပဲ သူကလင်းလည်းမလိမ္မာဘူးကောက်လည်းမကောက်ပါဘူးအစရှိစင်းနဲ့သီလစခန်းလေးနဲ့ကာကွယ်နေတယ်ဝိပဿနာစခန်းကတဲ့ဒေဟိုးကြောင့်လျှောက်တယ်လို့ပြောထားတယ်ပြောဘူးလားကဲတရားမနာရင်ပြိဿသမုပ္ပါဘယ်နှမျိုးတို့ရှင်မျိုးပါပါတရားအထုတ်ရင်ဘယ်နှမျိုးတို့နာမမျိုးပါတရားမထုတ်ရင်ရှင်မျိုးပါရှင်းမလားဒါဖြင့်ဒကာဓမ္မတို့သူများပြောလားညံတွေ့လားညံတွေ့ပါကိုဟာကိုအိမ်ကြချကြည့်ပါဦး။အော်ငါနေတာအနေကောင်းမလားအနေဆိုးပဲလား စိတ်ရင်းတော်ကြလို့